ဗုဒ္ဓဝါရောစဉ်တရားတော်ဒီနေ့ကသင်ကြတာနန္ဒကိုဟောပြီးသွားပြီသဇာရကာပုလို့နေပြီးတော့ကြွကာပုလို့နေပြီးတော့ကြွပြီးတော့အဲ့ဒီမှာနေကင်းတော်နေပြီးရာဇဝဲပြန်ပြီးတော့ဝါကတော်မူတယ် အဲဒီရာဇဝမြောက်ခင်မာလာမင်းတို့အနုပိယဆိုတဲ့ဤကုန်းမှာအဲဒီမှာခေတ္တနားနေတဲ့အခိုက်သာဂဝေမင်းသား6ဦးအနုရုဒ္ဓဗာဒီယအနုဟုတ်ကအာနန္ဒာကိမိလဘကုဒေဝရဒေဝရတဆိုတဲ့မင်းသား6ဦး ဥပါလိသောတာပင်နဲ့တော့ကမြတ်စွာဘုရားကသွားရောက်ပြီးတော့ရဟန်းပြုကြအဲဒီကနောက်မြတ်စွာဘုရားရာဇီဝမှာပြန်ရောက်ပြီးတော့ဝါဆွေရတဲ့အခါမှာတည်တာပထမကဘာဝနာပညာပါဆိုတဲ့ဒါကတော့ပြီးရပါပြီကိုနှစ်ကလည်းပြီးသွား အဲဒီဒုတိယဒုတိယဝါလို့ဆိုရင်အကြောင်းပြောနေတာကိုရာဇဝနေပြီးတော့ကာတိလိုကြီးကြောက်တတိလိုကြီးကနေပြီးခုပြန်လာရာဇဝမှာပြန်ဝါဆိုတဲ့သုံးဝါဆိုတဲ့သုံးဝါဆိုကြွားတဲ့မှာတော့ဒီစိုက်ကြွတာလေးတွေရှင်းမှာပါပဲအဲဒါကတော့ကြီးကြီးကြကြစာပေကျမ်းကအဆုံးမရှိဘူးအဲဒီသုံးဝါဆိုတဲ့အတွင်းမှာ နာရီတစ်ထိုးကြီးရာဇိုရောက်ပြီးတော့မြတ်စွာဘုရားကံရောက်တရားနာတဲ့အကြောင်းတရားရတဲ့အကြောင်းမြတ်စွာဘုရားကိုသာဝတိကြီးပြင့်သွားတဲ့အကြောင်းအဲဒီမှာပါတယ်။ရာဇိုမှာပထမဝါအတွင်းဖြစ်မလားဒုတိယဝါအတွင်းဖြစ်မလားပထမဝါဖြစ်ကြတော့ နီးစပ်လာတယ်အနာရယ်တစ်ထင်းနဲ့ရာဇေကတစ်ထင်းနာမည်မပေါဘူးအဲဒီတစ်ထင်းတစ်ခုကလူချင်းချင်းအညမြညာဒဂနိဒဂိနိပတိကောဆိုဒဂိနိပတိကောအညမြညာအချင်းချင်းဒဂနိဒဂိနိပတိကောနမဤခင်မောနိဟောတိကြီး နာရီတစ်ထည့်ရဲ့နှမရာဇုတစ်ထည့်နဲ့သင်ညာလဲထားလို့ရာဇုတစ်ထည့်ရဲ့နှမကနာရီတစ်ထည့်နဲ့လက်ထသင်ညာနဲ့အချင်းချင်းမောင်းလဲနမလဲဆိုတော့ကိုနည်းမျိုးစားဖြစ်နေတယ်ဒါကြောင့်တရားတကာရာဇုကတစ်ထည့်ကဘာဝတိနာရီတစ်ထည့်ထံသွားပြီးတော့ကုန်နေပါလေအကြောင်းဝယ်လို့ ခါတရားနာရင်းတစ်သေးကကြာရိုးအသေးကလာပြီးတော့ရောင်းဝယ်လို့ဟိုတော့ကုံနယ်ကြီးတွေပေါ့လေအကြီးကြီးအသေးကုံနယ်ကြီးအာနောရောအသေးကုံနယ်ကြီးတွေကအိမ်ကနေပြီးစီမံရုံကိုကိုယ်တိုင်နဲ့လိုက်သွားတာပဲလေကိုယ်တိုင်နဲ့ပဲကောင်းဆောင်ပြီးတော့လိုက်တော့အဲဒီဒီချိန်မှာတော့နာရင်းတစ်သေးကလေပေါင်း900နဲ့ ပါဝတိကပါဝတိပြည်နယ်ကထွက်တဲ့ကိုပစ္စည်းတွေယူပြီးတော့ရာဇုံမှာရောင်းဖို့တမျိုးနဲ့တမျိုးတရားနဲ့တရားဆိုတော့ထူးခြားတာပစ္စည်းတွေရှိမှာဘူးဒီတုန်းကတော့အိန္ဒိယကမှတိုင်းပြည်ပေါ်လာတာလို့ခေါ်တယ်တိုင်းပြည်ကို၁၆ခုရှိသူစုပေါင်းပါလာတော့အိန္ဒိယကနိုင်ငံနဲ့ချင်းအဲဒီမှာတိုင်းပြည်ပေါ်လာတာကိုတနိုင်ငံနဲ့ပဲချင်း အဲဒါတစ်တိုင်းနဲ့တစ်တိုင်းတစ်နိုင်ငံနဲ့တစ်နိုင်ငံဒီလိုကူးသံဆက်သွယ်နေကြတာပါပဲအချို့နိုင်ငံလေးကသေးသေးပါကြီးကြီးမဟုတ်ပါဘူးနာရုံနဲ့တည်းကရာဇဝတစ်ခဲအိမ်ကုန်ပစ္စည်းတွေနဲ့လဲနေနဲ့ရောက် ခါတိုင်းခါတိုင်းဆိုလို့ရှိရင်မြို့မဝင်ငယ်ယူဇနာတော့ကြလည်းကသတင်းပေးလိုက်သူရာဇဝကလေးဖြည့်ယူသတင်းပေးလိုက်တဲ့သူလာတယ်ကြာလင်းပေးလိုက်လို့ဆိုတော့လာပြီးတကလားအကျိုးဆိုရင်လည်းလာပြီးတော့ကျိုကြခန္ဓာနာနာကျိုးသွားဒီခါတော့ရာဇဝကလေးကကျောင်းတော်သွားနေတာနဲ့သူသတင်းကိုမရတော့ မပြိုလဲရဘူးတဲ့ကျောင်းကပြန်လာတဲ့အခါလည်းမြတ်စွာဘုရားမှုရှိတဲ့ဘာသာရေးဆင်းရဲဝရောက်ပြင်ပိထားလို့အဲ့ဒါတွေပဲကြောင်းရဆိုင်နေတယ်ခါတိုင်းလိုလို့ရှိရင်ပြင်းရင်တွေ့တွေ့ချင်းစကားပြောတော့မဆုံးနိုင်ဘူးအဲကြိုးကြောင်းနေပြောဆိုပြီးတော့နေရဆွေးနွေးပြီးတော့နေရအခုနှုတ်ဆက်ရမလားနှုတ်ဆက်ပြီးတော့ဒီမှာခံရတဲ့ရာဇဝတိက မိဘတွေဘယ်လိုလုပ်ရမလဲဘာတွေဘယ်လိုချေရမလဲပြုရမလဲမနေ့ကောသောပဲရှင်းထပါလို့စသည်ဖြင့်ပေါ့လေစီမံခန့်ခွဲအဲ့ဒါတွေမြင်ရတာကြာပြုနာရဝင်တစ်ထည့်စဉ်းစားကြည့်ရဲ့ဒီနေ့ငါမိတ်ဆွေကိစ္စတွေတော့များနေတာပဲခါတိုင်းခါတိုင်းဆိုလို့ရှိရင်ငါလာလို့ရှိရင်ဒီတင်ကိစ္စတွေအကုန်လုံးချထားပြီးတော့ဘာမှမလုပ်ဘဲနဲ့အတူတော်ကဘာမျိုးဝမ်းသာပြောဟော ဒီလိုနေကြတာဒီကနေ့သူ့မှာကိစ္စအရေးကြီးတယ်အိမ်မှာပါမင်္ဂလာဆောင်ရှိသလားသမီးမင်္ဂလာဆောင်ရှိသလားအာဝါဟဝိဝါလို့ခေါ်တယ်အာဝါဟဆိုတာကိုမင်္ဂလာဆောင်ပေးဝိဝါဟဆိုတာကသမီးကိုမင်္ဂလာဆောင်ပေးအဲဒါမင်္ဂလာဆောင်ရှိသလားသမီးမင်္ဂလာဆောင်ရှိသလားဒါမှမဟုတ်လို့ရှိရင်လည်း ဗိမိတာဝမင်းကြီးများသမင်းစားဖိတ်ထားကြလားမပြောတော့ဘူးသူကအရေးကြီးတာပဲဒီမှန်းနေတော့ဒါလေးတော့ဒီတိုင်းနေနေရတဲ့ရဟွန်းနောက်ညမိုးချုပ်တဲ့ခါကျမှဒီမှခံွဲပြီးတော့တွေ့ကြတာပြည့်တဲ့ခါကျတော့မိတ်ကြီးရပဲနဲ့တော့မိတ်ကြီးအခါတိုင်းခါတိုင်းဆိုလို့ဒီမှာလာလို့ရှိရင်ဒီနေ့ကိစ္စတွေဘာမှကြောင်းကြောင်းမဆိုင်ဘဲနဲ့ အဲခါပြီးတော့ဝါမျက်ဝါနာနဲ့ပြောဆွေးနွေးပြီးနေတာပဲဒီကနေ့ကိစ္စတွေရေးစီမံဆောင်ရွက်နေတာလေအားကြောင့်လို့သာမင်္ဂလာသာကိစ္စရှိသလားသမီးမင်္ဂလာသာကိစ္စရှိသလားဒီတော့သာမင်္ဂလာသာသမီးမင်္ဂလာသာနဲ့စဉ်းစားပြီးတော့သိတော့မငယ်လားသာသမီးတွေမင်္ဂလာဆောင်တော့တော်တော်ကြီးနေနောက်ပြီးတော့ မင်းကြီးတော်တော်မင်းကြီးများသမင်းသားဖိတ်ထားသလားတဲ့မေကအာသာဒီဘာမှမဟုတ်ဘူးတော့ဘာကြောင့်တော့ကြောင်းရဆေးရတယ်လဲဆိုတော့ဘင်္ဂါတော်ဘုရားမှုရှိသောဘင်္ဂါတော်တွေကိုဆုံးကပ်ဖို့ရပင့်ထားတယ်အဲ့ဒါအတွက်လည်းပြောတယ်ဘုရားဆိုတဲ့ဗုဒ္ဓဆိုတဲ့စကားလုံးကြားတာနဲ့ရှိကဘုရားဆိုတဲ့ကဘုရားဘောညိုခဲ့တဲ့အာရုံပြုခဲ့တဲ့ စိတ်တွေရဲ့အဟုန်ကြောင့်မိတိတွေဖြစ်တယ်လို့ဆိုရအောင်မိတိတွေတော့ဖြစ်နေတာပေါ့ဒီခါဆရာဆိုတာနဲ့ဆရာပွင့်တယ်ဆိုတာကြားရတာနဲ့မိတ်ပါတယ်ဆိုတဲ့ခါလည်းမိတိဖြစ်တခါတတိယလာတော့မိတ်ကြည့်တဲ့ခါဆရာကြောင့်ပြောတာလည်းတခါမင်းနှစ်ခါသုံးခါအဲဒီကမှနောက်တစ်ခါကျတော့မှနည်းနည်းပီတိအာရော့အရှင်ရော့တယ်မှဆရာပွင့်တော်မူတဲ့အကြောင်းသိရဒါရင်းမြတ်စွာဘုရားကြီးကချက်ချင်းသူက သွားပြီးတော့ခူးညင်တာဟောဒီနာစိတ်ဆန္ဒပြင်းပြညဇာဇာရဲ့ကျောင်းနာကြီးအဲအဲဒီကျောင်းနာကြီးဖြစ်မဲ့ပုဂ္ဂိုလ်ဆိုတာထူးရအဲဒါနဲ့အဲဒီညအချိန်မှာဘုရားထာမြတ်ဘုရားဘုရားလို့ရပါမလားလို့မေးကြဟာမရဘူးတဲ့မြတ်စွာဘုရားကဗုဒ္ဓမာနေတယ် ညကြီးဆိုရင်သွားနိုင်ဘူးတဲ့ညကြီးဆိုတော့ဟိုလုံးစစ်တုံးကအခုခေတ်နဲ့တော့ဒီသားတွေယခုခေတ်ဆိုလို့ရှိရင်တော့ဒါမီးတွေပါတယ်နဲ့လာနေကလည်းပါပါရရနဲ့နေတော့အုပ်ချုပ်ရေးတွေပါတယ်နဲ့စောင့်ကြောက်နေတာလည်းအခုပြည့်စုံတော့ညလည်းသွားလို့ဖြစ်ပါပါဘုံမျိုးမျိုးသွားလို့ရတာပါဒီနေ့ခါကာလမှာဟိုတုန်းကတော့အဲဒီလိုမဖြစ်ဘူးမျိုးမှာတကားပိတ်ထားရတာအမှုပြင်ကနေပြီး သူစိုးသူစိုးတွေဝင်လာမလို့တကားသိထားရတယ်ဘုရားကအခုဆိုရင်မျိုးတွေမသိပါဘူးလာနေပုဂ္ဂိုလ်လာဝင်နေပုဂ္ဂိုလ်ဝင်ထွက်နေတဲ့ပုဂ္ဂိုလ်ထွက်အဆောင်ကြောက်လို့ရှိတယ်အဲဘုရားကလည်းခုနကလည်းမတူဘူးဘုရားကဟိုချူရေးတွေကလည်းလိုပါလိမ့်မယ်သူကပြီးတော့လောဘဒေါသလည်းပဲမိလိုပါလို့ဆိုတာတွေလည်းတဲရှိလို့မရပါဘူးခကြီးသွားလို့ရှိရင်ဒီရင်ဘာနဲ့သွားရတော့ဆို မီးရှူခေါ်တယ်ဥက္ကာမီးရှူတယ်မီးရှူဆိုတာဝါကြမ်းတို့မီးလောင်နိုင်တဲ့ဒုချောင်းတို့စုစည်းထားတဲ့မီးကြီးတွေအဲ့ဒါကိုမီးရှူပြီးတော့လည်းသွားရတော့ဘုရုံကမီးအိမ်တွေပါလေကောင်းအောင်ဝင်ရှိတာမဟုတ်မင်းတွေပါလေညကသွားလို့ရှိရင်ကိုမင်းတွေကိုအဒီမီးရှူနေတယ်သွားတာပဲလို့ကပါစားတဲ့ပြည်ကတော့ဘုရုံကတော့ခဏတော့လည်းမီးကအဲ့ဒါညာကြီးသွားလို့မရှိဘူးလို့ဆိုတော့ သူကဘောညင်စိတ်နဲ့ဘုရားအာယုံပြုနေတာဘုရားဘုရားနဲ့ဘာမှဘုရားကုံနေပါလေတော့သူတို့တွေတော့အာပြုတာမပါပါဘူးသူကဘုဒ္ဓဘုဒ္ဓဘုဒ္ဓဒါပါပဲပါဠိတော်ကဘုရားဘုရားဘုရားအာရုံပြုအာရုံပြုပြီးတော့အိတ်အိတ်ကျော်တော့နိုးလာတော့လည်းဘုရားဘုရားအာရုံပြုတော့ဘုရားတော်အာရုံပြုတဲ့စိတ်ရဲ့ကိုယ်စိတ်ရဲ့ အစွာအာနုဘောကြောင့်အယောင်နေအယောင်နေနေဖြစ်နေတယ်ဘုရားလုံးတည်းဘုရားကောင်အာပြီးတဲ့စိတ်တတိကြောင့်အယောင်နေနေဖြစ်ဒီကမနေ့လဲနေလို့တော့အောင်းနေတယ်ညာပြီးမှောင်းနေတဲ့ထဲမှာသူ့သူ့မှာတော့လင်းတယ်ဒီတော့မှအမြင်နဲ့လာတာလာတာကမြင်တဲ့ကိုထွက်ပြီးတော့ ကြည့်လိုက်တဲ့အခါကျတော့လှမြင်ရအောင်လှပြီးရောက်တာကြီးဆိုတော့မြောက်မြောက်ဥလုံးလာကြည့်ပါလေအဲဆော်ရည်ရယ်ဆိုပြီးတော့ဆက်ပြန်ပြီးတော့နောက်တော့ခါလည်းအိယာမျိုးလားဘုရားကောင်အောင်ပြုနေဆိုတော့ဒီလိုပဲဘုရားတော်တွေတွေပီတိတွေပြည့်ပြီးတော့အကြောင်းလဲနေနေပြည့်နေနေဟာနောက်ကြတော့ပြင်းနေပါဘောဆိုပြီးတော့ဒီမဲ့ဆက်ပြီးတော့မဟုတ်သေးဘူးလာတာ

တကားတွေရလည်းပဲနတ်ပြည်ဖွင့်တော်တယ်လို့ဆိုပါပဲဆိုအဲဒီတော့တကားတွေလည်းဖွင့်တော်တယ်ဘုရားကမှလင်းနေမနေလင်းနေအဲမြို့တကားရောက်တော့လည်းလူတကားတွေလည်းပဲပုဂ္ဂိုလ်ကြီးဖြစ်တဲ့အတွက်ကြောင့်အရိယာနတ်တွေကဖွင့်ထားတယ်လို့ဆိုတဲ့နဂါကလည်းဖွင့်တယ်လင်းတော့နှုတ်တကားလည်းမြို့တကားမဖွင့်နိုင်ဘူးဘာနိုင်ကိုယ်တော်ကတကားတွေပိတ်တာ မြို့တော်ကထွက်တဲ့ခါကာလကြတော့အဲဒီသူသွားတဲ့တကားကသုတ်တန်လမ်းတကားဆိုတော့သင်္ကြန်တကားကိုအဲဒီညညခါကာလနေတော့သူတွေကအလောင်းနေအပြင်းနဲ့ကြောက်ထုတ်ပြီးတော့မပြင်းနိုင်တော့အဲဒီအပေါက်ကနေပြီးတော့တကားကနေပြင်းနဲ့ထိုးချပြီးတော့ပြစ်ထားတာတွေရှိတယ်လို့ဆိုတော့ဘုရားက ဘုရားဥပဒေတွေလည်းကြည့်ရတဲ့ရှိနေတော့အများဆုံးကြတာလည်းဒီလိုကျင့်ပြင်ချက်ချင်းသိနေရမယ်ဆိုတာတွေလည်းစွဲလာနေတယ်ရှိခုလည်းဒီလည်းရှိနေတာပါပဲသူကအဲဒါကြောင့်မြေရိုးပြည့်စင်ဘဝနေပြီးတော့အလောင်းတွေထိုးချထားတာလည်းရှိတော့ဒီမဲ့ရောက်တာနဲ့အဲဒီအလောင်းတွေသွားတိုက်တာကိုအဲနာရီမရှိကြီးအလောင်းတွေတိုက်တာ။အလောင်းတွေတက်နေပြီးတိုက်တိုက်တော့အဲဒီမှာ ကြောက်လာတဲ့စိတ်ကပြည့်သွားကြောက်လာတဲ့စိတ်တော့ဘုရားအာပြီးတဲ့စိတ်ကညော့သွားတော့ဘုရားနဲ့တည်းဟိုညော့သွားတော့ပီတိတွေကညော့သွားတာပေါ့ပီတိညော့သွားတော့ရောင်တဲ့နေရာရှိမှောင်ကြတာမောင်းနေဟာမောင်းကြီးရှိပါလေဟောငါဒီချင်းကြီးဆိုလို့ရှိရင်ငါလာမိတာမှားတာပဲတတိဆိုတော့ကြောက်ရတယ်ဒါပြီးတော့တတိဆိုတော့ကြောက်ရတာပြင်မဲ့ကြာမယ်လို့စိတ်ကြည့်ဖြစ်တယ်အဲဒီခါကာလမှာ သုံးပါးကောင်းနာကဒီလိုလေအရိယာနာပဲလို့ပြောတယ်အရိယာနာတစ်လက်တစ်ခုတော့ရှိတဲ့နာဒီသိကြီးရဲ့သိနေသိထားတဲ့သူစားတဲ့ဉာဏ်တွေမသိတရားခါရောက်နေတယ်တရားကြားနဲ့တော့လည်းရှင်နေရှိရဆိုတာပြီးတော့အဲဒီသိကြီးကအားပေးရဲ့ပတံဟာတိပတံအပ္ပပတံအပ္ပတရိယရထပတံကိညာဘာဘာနိအာမုကနနိကုံနလား ဧကတာတရဝိဟာရသာကတံနဂန္တိဒောလတေဘိက္ခမခာတိဘိက္ခမခာတိဘိက္ခမနာယေဝတိတေယနောပဋိက္ခမနံဒီလိုပြောရဲဟိုတုန်းကအခုစာထဲမှာရှိတဲ့ပါဠိဝါဒစကားတွေကအကြသုံးစကားတွေပဲအကုန်လုံးနားလည် မျိုးမကျော်နဲ့တော့လူတွေလည်းနားလဲတာပဲလူကြီးကမဟုတ်ဘူးမျိုးသမီးတွေကလေးတွေလည်းနားလဲနေတာပေါ့တော့အခုတော့စကားတွေကတကြီးကြီးပြောင်းနေကုန်တော့အိန္ဒိယမှာလည်းပါဠိပြောလို့နားမလဲပါပါဠိနဲ့ဆင်းရဲစကားတွေလည်းရှိပါတယ်သူတော့တော်တော်တူပါလေဒါပေမဲ့လို့ပါဠိတန်ပြောလို့တော့မဖြစ်ဘူးသူကတမျိုးချင်းပတ္တဟာတိပတ္တအာတပတ္တအပတ္တရထာ ကတံကညာဘာသာနိအမုဂမနိကုန်သလားဧကသာရဝိတိဟာရသကလနေကံဖြင့်ဘောလာပေ။တရားဝေသွားခြင်းရဲ့အကျိုးကိုနတ်ကနေပြီးတော့ပြောတတံဟာတိသာသာနိရှင်တသိန်းတို့ဒီ၎င်းတတံအတာသာသာနိမြင်းတသိန်းတို့ဒီ၎င်းတတံအပ္ပတရိယထာ အန္တရောမင်းကာရောမြင့်တာတဲ့သိန်းတို့ဒီလည်းကောင်းသတံပညာသာသာနိအာမုကမနိကုဏလားအာမုကမနိကုဏလားဝိသင်္ထာသောဗရလျာနတော်ပါဠိသတ္တသာရောနဲ့လည်းကောင်းပြေကောင်းသောသတံပညာသာသာနိသမိပညာတဲ့သိန်းတို့ဒီလည်းကောင်းဧကတရဒဝိဇ္ဇာရာကဘုရားဘုရားသွားတော်စေတလန်းတလန်းဤ ဟောလာသိင်္ဂလံ16သိတိကိုမြနာဧကံဒီမထိုက်တံပါကုန်စေတနာတလားကိုတံတာဆင်တသိနဲ့ဆင်တကောင်တကောင်ကိုအများကြီးတန်တာပဲအခုနေတဲ့ဆင်ကိုတံတာသူသွားပြီးတဲ့တံမှာပဲသူဆောက်ရရရည်ရည်နဲ့ အဲရှင်တသိန်းနဲ့မြင်းတသိန်းနဲ့မြင်းတကောင်းနဲ့ကိုမြင်းဆိုရင်မြင်းတဲ့ဘုရားကဘယ်လိုမြင်းတဲ့မြင်းတဲ့သိန်းဟိုတုန်းကတော့မြင်းထားအကောင်းဆုံးပဲမြင်းထားအဲဒါပဲမင်းတွေတထေးတွေအဲဒီလိုမြင်းတဲ့မြင်းထားတွေသိကြအကောင်းဆုံးအခုနေကာလာကမော်တော်ကားတွေအကောင်းတာကိုမော်တော်ကားတွေသိကြမြင်းထားတွေသိကြတော့မသိကြအဲဒါတွေလည်းဘုရားငါပဲမင်းက ပရညာနဲ့တော့စပြီးအစင်းတော်သားတွေနဲ့အကုန်လုံးနဲ့အပြည့်အစုံဆင်ခြင်ထားတဲ့သမီးကညာတစ်သိန်းနဲ့ငါတယောက်တယောက်ဆိုရင်ကိုပဲလက်ဝလက်စားတွေနဲ့ဘုဒ္ဓမာသူပုဂ္ဂိုလ်များခြင်းနဲ့အဲဒီမင်းသမီးတွေကသေသမီးတွေကဒီလိုဟာတွေကိုအဲ့ဒါတွေတစ်သိန်းဆိုတော့တယောက်တယောက်နဲ့အမနာဘုဒ္ဓမာပါအဲ့ဒါတွေအကုန်လုံးစုပေါင်းလိုက်ရင်ဂရင်းနဲ့ချီပြီးတော့အများကြီးတန်ဖိုးရှိတာပါပဲ။ အဲဒီဥစ္စာတွေကခြေတလားတံဘိုးနဲ့နိုင်စွာကြည့်လို့ရှိရင်တဲ့ခြေတလား16ပုံပုံပြီးတပုံတော်မတန်သေးပါဘူးအဲပါလေ16ကြာတာလေးတယ်လို့ဆိုလိုပါတယ်အဲဒီမှာ16ကြာနေမကပဲကလဆိုတာကလည်းပဲ16စိတ်စိတ်ကိုဟောကလဆိုရင်16ပုံတပုံပဲဘောလပင်ဆိုတာကလည်း16ပုံတပုံ16ပြန်16ပုံတပုံရဲ့ 16ပုံတစ်ပုံဒီလို20ချက်ယူလိုက်လို့ရှိရင်တော့16 16လို့ဆို256အဲ256ပုံတစ်ပုံဆိုပြီးတော့အဲဒါကြီးကဖွင့်ပါ16ပုံတစ်ပုံဆိုရင်လည်းများလာပါပြီဒါဆိုဒေါ်လာပါပြီဆို256ဆိုတော့သိများတော့အကြီးအဲခြေလန်းတနာနာရိန္ဒိမိခြေလန်းတနာဘုရားကြီးတွားနေတဲ့ခြေလန်းတနာအတန်မိုးတွေ အများကြီးရှိပါတယ်သူသိန်းလေးရပါတယ်တသိန်းတသိန်းတသိန်းတသိန်းသိန်းလေးရအဲတသိန်းတသိန်းမှာတစ်ခုတစ်ခုချင်းတသိန်းလောက်တသိန်းကျော်လောက်ဒါနာတွေရှိပါလိမ့်မယ်အဲဒီမတာဖိုးတန်တဲ့အရာဝတ္ထုတွေဟာခြေတလန်းတလန်းရဲ့16ပုံတပုံတော့မတမ်းပါဘူးတဲ့ခြေတလန်းတလန်းကအဲ့ဒါရဲ့16ခမကအဖို့တမ်းပါတယ်ခြေလန်းတိုင်းခြေလန်းတိုင်း ခွတ်တန်လာဘူးခရအောင်ပြုသွားနေတာအခုကလာဆရာကြီးတွေလည်းသွားကြတာပဲအဲစေတနာထက်တဲ့ကံနဲ့သွားရင်ဒီလိုခွတ်တန်မှာပါပဲဒါပေမဲ့တော့အခုကလာဆရာကြီးသွားတာတွေကချွတ်ပြောရင်သွားတာတွေရှိတယ်ပြောရင်ကလည်းသွားရတယ်ဆရာဘုရားဒီစီစီရှိတော့အဲဒီမှာသွားတာတွေအဲ့ဒါကတော့တမှုစိတ်ရှိမှာမဟုတ်ဘူးအဲဒါတမ်းမဟုတ်လားဆရာအောင်ပြီးတော့ဆိုဆရာပွဲကြီးဆိုပြီးဆရာပွဲတွေကျင်းပ အဲဒီဆရာပွဲကြီးမှာကျင်းပတဲ့ကာပွဲတွေပါတယ်အဆုံးရှိတာပေါ့လေပြောပွဲတွေအဲ့ဒါတွေသွားပြီးတော့ကြည့်တယ်သာကြတော့ကြရီသာကြအကြောင်းဝယ်ရင်သေးသေးဈေးရန်နေပါနဲ့ပြီးကြပါပဲအဲဒီလိုဆရာဝဲကြီးတွေရှိတယ်အဲဒီသွားကြတယ်ဆရာဝူဆိုပြီးသွားကြအဲ့ဒါကတော့ဆရာဖူးလို့တဲ့စိတ်တယ်ဖြစ်လာမှာမဟုတ်ပါဘူးလို့ဆိုတာတချို့ဆရာဆရာပေါ်မှာလူသိမ့်ရှိဘူးအဲဒီကဆရာဝဲဆိုပြီး သွားကြည့်ရင်ဘုရားပေါ်မှာလူသိမ့်မရှိဘူးမှာဈေးကန်းတို့ပွဲတို့ကြတော့လူအများကြီးပဲရှိနေတယ်ဟွန်းအဲပါတွေကတော့သိကိုတာနာမို့ငိုရတော့နားတယ်မသိကြီးကဘုရားကိုတကယ်အာရုံသွားတယ်ဘုရားအာရုံနဲ့ဘုရားနုဒတိရဲ့အုံညောင်းအရာဝင်နေတော့ရပြီးတော့သွားနေတာတို့ကနာဘုဒ္ဓမှာလည်း အဘိဓမ္မာဂါရတိအဘိဓမ္မာဂါရတိဂါရတိတစ်ခေကြီးအဘိဓမ္မာရှေ့သို့တိုးရသွားလိုက်ပါတော့အဘိဓမ္မာရှေ့သို့တိုးရသွားလိုက်ပါတော့တေတေအားဘိကမနာယေဝါရှေ့သို့သွားခြင်းဤလားလင်ပေရောမြတ်ကြီးပတိကမနာနောက်သို့ပြန်ဆုတ်ခြင်းသည်နောတေယမမြတ်ပါတစ်ခေကြီးအဲဒီနာကအပန်ပြုပြီးတော့ကျော်အမှန်ကြားရှိသွားတာကောင်းပါလေသွားတာသွားပါရှိသွားခြင်းကမြတ်ပါတဲ့နောက်ပြန်ဆုတ်သွား မမြတ်ဘူးမကောင်းဘူးလို့ပြောတာဒီကသူစိတ်ကအော်ငါတယောက်တည်းမှလည်းပေါ်ရီအများကြီးပါတာပဲဒီလိုစဉ်းစားနေတာပေါ်ရီပါတာပဲကြောက်ကြမရှိဘူးလို့စိတ်ထဲဖြစ်လာတော့တဲ့ခါတော့ဘုရားကြီးအာရုံပြုတဲ့စိတ်တွေအားကောင်းဘုရားလည်းတတိအားကြီးလာတော့ညတဲ့အကြောင်းနဲ့ပြန်လင်းလာတာလင်းနေတော့ရှောက်ကြပြန်တော့ဒါကဟိုနာကြအလောင်းတစ်ခုတိုင်းနေညဒါကကြောက်လာနေဖြစ်ဖြစ်တော့မောင်ကြပါရဲ့ မောင်ကြတော့ကြတော့ဟောနဂါခဏကတည်းပဒဟတိတနာအာတပဒအပတရိယသာသတိနဲ့ဒါတခါလဲအားလို့ရတယ်အဲတလန်တလန်ဘလောက်ခုတ္တမှာလဲရှိတာတော့ဘာနောက်မဆုံးပါနဲ့ဆိုအားပြီးတာနဲ့အားတက်လာပြီးတော့တခါဆရာကောင်အာပြီးတော့ရောင်နေနဲ့ပြန်ပေါ်လာနောက်တခါအလောင်းတွေအတွက်ဟိုမှာတော့ကွေးတွေကဟိုတုန်းက အလောင်းတွေကလည်းတိုင်းပြထားတာတွေပြောခွေးတွေဘာတွေအစားကျင်တယ်လည်းရှိတာပါလေအဲ့ဒါတွေမြင်ရပြီးတော့အဲ့ဒီမှာကြောက်လာနေစေဖြစ်လာတော့အကြောင်းနဲ့နေရာပြန်မှောင်ကြလာအဲ့ဒီနတ်ကလည်းအားပေးတာနဲ့တခါပြန်ပြီးကျင်းတာနောက်ဆုံးကြတာဘုရားထံရောက်တော့ပါတယ်သူကဘုရားထံရောက်တာအဲ့ဆိုဘုရားကနည်းနည်းစောစောထပြီးတော့ဈဉ္ညာကြောင့်အကြောင်းရှိပုံမရပါဘူးသိမြောက်တနည်းအားသတင်းသုံးတာနဲ့တူပါတယ်သူကအဲဈဉ္ညာ ပညာလျှောက်နေတယ်ပညာကြွပညာကြွနေကြတာအဲဒီနာရီသိတာကသောသောကတွေကဒီနေ့ဒီနေ့ဒီအချိန်မှာလာလိုက်မယ်ဆိုတော့သောသောကတွေပြီးပြီးသားဖြစ်မှာပါပဲညစာတွေကသင်္ကေတတော်မူတော့ဒီနေ့ဒီရဲ့ဒီအချိန်ရောက်လာလို့ရှိရင်သူဒီမှာတရားနာပြီးတော့တရားတို့ရောက်တဲ့ပုဂ္ဂိုလ်တွေဒါပြန်မြင်ပြီးသားတွေအဲ့ဒါနဲ့သင်လျော်တဲ့နေရာမှာသတင်းသုံးပြီးတော့ညစာတွေထိုင်နေ ဟိုင်းနေအောင်မြတ်စွာဘုရားရှင်လာတဲ့အခါမြတ်စွာဘုရားရှိဦးသွားအထေကြီးနာမည်နဲ့ခေါ်လိုက်တယ်အေဟိသုဒ္ဒတာသုဒ္ဒတာသုဒ္ဒတာအေဟိလာခဲ့တော့သာနာပါနာပါသုဒ္ဒတာလို့ခေါ်လိုက်တော့သူ့စိတ်ထဲမှာတော်တော်ကိုညိုတဲ့ဝမ်းမြောက်တဲ့စိတ်တွေဖြစ်သွားတယ် သူတထေကြီးကနာမည်ကြီးနေတော့ဟိုတုန်းကနာမည်တွေဆိုတော့သိခေါ်ကြတာမဟုတ်ဘူးခုံကြီးတဲ့ပုဂ္ဂိုလ်တွေနာမည်တွေမခေါ်ဘူးအခုဘုန်းကြီးတွေများငယ်နာမည်တွေကြောက်နေလို့ပဲဘုန်းကြီးတွေများအဲတချို့ကျောင်းနာမည်နဲ့ဗာနဲ့ခေါ်နေတော့ရဟန်းဘွဲ့တော်ပြောင်းနေတယ်အဲကျောင်းနာမည်နဲ့အဲဒီလိုခေါ်နေတာနဲ့ရဟန်းဘွဲ့တော်ပြောင်းနေ အဲနာမည်ဆိုတာမပေါ်ဘူးကြောက်အဲဒီဘုံကတစ်သိကြီးတွေပါတယ်လေဒီလိုပဲနာမည်ကြီးတဲ့ပုဂ္ဂိုလ်တွေဆန်းကြတဲ့ပုဂ္ဂိုလ်တွေနာမည်ခေါ်ကြတာမဟုတ်ဘူးအခြားဘုံနေနဲ့နာမည်တွေခေါ်တာနာထပိဏိကဆိုတာနာရပိဏိကလို့ပဲခေါ်တာမြောက်ပိုင်းဘုရားဘာသာကျမ်းစာတွေမှာတော့နာထပိဏ္ဍဒလို့ရှိတယ်ပိဏိကမဟုတ်နာထပိဏ္ဍဒအနာထကိုယ်ဝရမဲ့တဲ့သူတွေကို ပိဏ္ဍသမင်းသမင်းကို ဓာသေးရဒီအနာထပိန်ဓာဓာနာထပိန်ဓာဓာသူကတရားအတိအကျကြိုက်အခုတောင်ပိုင်းဘုရားဘာသာဒီဝါလာတဲ့ကျမ်းစာရဲ့ပိန်ကြီးကအဲဒီမှာလည်းပိန်ဓာနဲ့ဣကဣကကဓာနဲ့အဲ့ဒါတူတူပါပဲသူကမူလပရာမဟုတ်တော့ပြည်စည်းနဲ့ဆက်တာအဲနာထပိန်ကြီးကအနာထပိန်ဓာလို့ဆိုရက်နာမည်နဲ့သူတွဲနေတယ် အဲ့တော့ငယ်နာမယ်မသိကြဘူးမသိတာကိုအဲ့ဒီငယ်နာမယ်နဲ့ဆောဆောခေါ်လိုက်တဲ့ခါကလာကြသူနိမနာအံ့ဩပါတယ်ဟောရသော်ပြလုံးစုံပြီးတာပဲငါနာမယ်သူများတွေမသိကြဘူးမြတ်စွာဘုရားသိဆိုလိုရတယ်သူကအဋ္ဌာနဲ့ပြုသွားတယ်လို့ပြောတယ်ဟိုတုန်းကဆရာတွေကပေါ်တာကိုဆရာတွေဟိုဘုရားတရားပွင့်နဲ့ဘုရားမကသာမက္ခိကောသရာစသည်နဲ့ဒီဒီဆရာကြီးတွေ 6ဦးဖရားတွေ6ခုဆိုတော့မြတ်စွာဘုရားမပွင့်နေကြတယ်ပွင့်နေကြတယ်သူကဖရားပွင့်နေမယ်ဆိုတော့ကောလာလာဖြစ်လာတော့ဖရားတွေပွင့်ကြတာပဲဖရားရှာတဲ့အခါဖရားတွေပွင့်ကြမင်းလောင်းညော်တဲ့အခါမင်းလောင်းတွေပေါ်ကြရဟန္တာညော်တဲ့အခါကျရဟန္တာတွေပေါ်ကြတယ်ဟုတ်လို့ပေါ်ရင်တော်တော်ကြီးမဟုတ်ဘဲနဲ့ပေါ်တာတွေကလည်းရှိတာပေါ်တယ်ဒီဥစ္စာတွေအဲအခုဘုရားပွင့်တော်လို့ဆိုတဲ့ဖြစ်မှာဘုရားပွင့်နိုင်မယ်ပွင့်နိုင်မယ်နဲ့ ဟောလာလာတာဖြစ်နေတော့အဲဘုရဏကတော့စိုက်တဲ့ဆရာကြီးတွေကသူတို့ဆရာတွေဖြစ်နေကြတာဟိုအဲ့ဒါကြီးဖြစ်နေတာအဲဘုရားရှိခိုးသိရအောင်လို့ဘုရားရှိဟုတ်ကြလို့ရှင်ကနာမည်နဲ့ပဲခေါ်ပါစေလို့သူစောစောတွေအသိဋ္ဌာန်ပြုလာတယ်ဆိုတဲ့အဲ့ဒါမြတ်စွာဘုရားသူ့နာမည်နဲ့ခေါ်အေဤသုရတာသုရတာသုရတာအေဤလာရဲ့လို့လို့ခေါ်လိုက်တော့ဝမ်းမြောက်ဝမ်းသာမြတ်စွာဘုရားဓာညူစွာရှိခိုးပြီးတော့ဒီမှာထိုင် ဆိုင်ပြီးတော့လောကဟောရလောကသုံးသုံးတဲ့မင်္ဂလာစကားပေါ်လေးကြားမှာရလားမင်းများတဲ့သဘောမျိုးပါလေမြတ်စွာဘုရားဆန္ဒတော်ဘာညာကျင့်စေရပါလေလားဘုရားဒုက္ခပေးပြီတော့ဒုက္ခခန္ဓာဝသိတိကျင့်စေရပါလေလားဘုရားလောကဝါရအနေနဲ့မင်္ဂလာစကားပြောကြအခုလဲတွေ့ရခြင်းချင်းဒီလိုမေးရတာပဲကြားမှာရလားဗျာဒီသာထင်တာရှိပါရဲ့လားဒီရဖို့မျှတာပါရဲ့လား အဲအဲ့လိုဒီလိုကောင်းပါရဲ့လားဆိုတဲ့ဒီလိုမေးကြတာအဲ့ဒါနဲ့ဆိုရကာရဏဗုဒ္ဓရာဟောဘာဂရာဝေဒုက္ခံတေတိဇမနောပရိနိဗ္ဗုတောဘာဂရာဝေဒုက္ခံတေတိဇမနောပရိနိဗ္ဗုတောယောနာလိမတိကာမေကုပိတိဘုတော်နိဝရီအဲဒီတုတ်ကတရားပဲ ဒါပဲဒီသာခေါ်ရမယ်ပညာတွေကဝိတုကြောင့်ဒါပေမဲ့အဲ့ဒီဝိတုကြောင့်တွေကလည်းညှို့စရာတွေပါပဲခဏနာကပြောတဲ့ဆရာဝိသောစေတလန်းစေတလန်းမှာအဲစင်တင်ညင်းစင်းစသည်သိနေရတဲ့16ဆသားတယ်ဆိုတာအာရုံပြုပြီးတော့ဆရာဝိသောတဲ့ပုဂ္ဂိုလ်တွေလည်းစေတနာစေတနာနဲ့ဆရာအာရုံပြုသွားရင်အဲဒါဝန်တော်ကြပါပဲ။ အခုလိုတရားနာလာတဲ့ခါလဲဘုရားဥသောတယ်လို့ပဲတရားနာလာတယ်စင်တာမြင့်ပါလေတရားနာလာတဲ့ခါလဲတရားနာဖို့ဆိုပြီးတရားကိုအာရုံပြုပြီးတော့လာရင်ဒီမှာလည်းစိတ်လန်းစိတ်လန်းမှာအဲဒီလိုတန်ဖိုးတွေရှင်းနိုင်ပါလေတရားအထုတ်ကိုရလာတာတွေကဘာတန်ဖိုးရှိတယ်ဒီမှာဘာဝနာရိတ်တာတရားထုတ်ကိုဆိုပြီးတော့လာကြအဲဒါကတန်ဖိုးတွေသိရှိတာပါအင်္ဂါနေပြီးရှင်လာပြီးဖြစ်စေကားနလာပြီးဖြစ်စေလမ်းလျှောက်လာတာတွေရှိတာကအားပေါ်မှာလည်း ဒီလိုပဲတရားထုတ်ဖို့ရစိတ်ကူးတွေနဲ့လားနေလို့ကျရင်စိတ်ကူးတိုင်းစိတ်ကူးတိုင်းဟာကုသိုလ်စိတ်တွေပဲခုနကပြောတဲ့သိနေရတဲ့16ဆမကတန်ဖိုးရှိတဲ့ကုသိုလ်တွေပွားနေတာတဲ့ပြီးတော့ခုနကပြောတဲ့နတ်ကအာရိစကားပြောတာတွေပါလည်းပဲအဲတရားတွေပါပဲသူကအမှန်ကောင်းတဲ့တရားတွေဆရာတက်ဆရာ ဘာဝရဝေဒုက္ခံတေတိဇမနောပရိနေဟုတောယောနာလေတိကာမေတုပိတိဟုတောနိရောဂတိပရိနေဟုတောကိလေသာမိငြိမိသည်ဖြစ်၍ဇမနောမကောင်းမှုကိုအပပိစီသောပုဂ္ဂိုလ်သည်ဇမနောမကောင်းမှုကိုအပပိစီသောဇမနောမကောင်းမှုကိုအပပိစီသည်ဖြစ်၍ ပရိနိဗ္ဗုတောကိလေသာမိငြိပြီးသောပုဂ္ဂိုလ်သည်သဗ္ဗရာခာကတိဝေစင်စေဒုက္ခချမ်းသာပါစေတိအိယာနေရတည်းကိလေသာတွေအပပြုပြီးတဲ့ဗျမဏပုဂ္ဂိုလ်တဲ့ဟိုခေတ်ကဗျမဏတွေဆိုတာလည်းပဲသူတို့ကအသင်္ကန်းမြင့်တယ်လို့ဆိုတာဗျမဏတွေကဘုရားသခင်က အဲဗြဟ္မာကြီးပေါ်တယ်ဘုရားသခင်ကဗြဟ္မာဗြဟ္မာကြီးရဲ့ခံရကသူတို့ဝိပါတယ်လို့သူကျမ်းစာတွေကဆိုထားတာကိုဒီတော့ကကျမ်းရေးတဲ့ပုဂ္ဂိုလ်တွေကဗြဟ္မဏတွေကရေးတာပဲဗြဟ္မဏတွေကပညာရှိတွေသူတို့ကကျမ်းတွေပြုတယ်အဲတိုင်းပြည်အုပ်ချုပ်ရေးတွေဘာတွေအတွက်လည်းသူတို့ပဲပြုတာပဲအင်းဘာဝရေးတရားတွေလည်းသူတို့ပဲကျမ်းတွေရေးတာပဲအဲဒါလူအစဉ်သားနေသူတို့ကခွဲထားတယ် ယမနာတွေကယမကြီးရဲ့ဆိုရင်ကဝိဖွားတာအတ္တိယတွေကလက်မောင်းကမွေးဖွားတယ်အဲဝိသတွေကတော့အဲဒီကောင်ကမွေးဖွားတယ်သုဒ္ဓဆင်းရဲသားတွေကတော့ခြေတော့ကမွေးဖွားတယ်ဇမားကြီးရဲ့ စိတ်ပိုင်းတွေနဲ့တော့ခွဲကြတာခွဲကြတာတော့ဇမနာတွေဟာဇမာကြီးရဲ့သားတော်ဖြစ်တယ်တဲ့တတိညာတွေခတ္တိရတို့ဝိပသူရွယ်မျိုးပုံတဲ့လူသားသားမျိုးပေါ့သုဒ္ဓဆိုဆင်းရဲသားမျိုးလူသမားမျိုးအဲဒါတွေကဇမနာရဲ့ဟို အလုံးကျွေးတွေပဲတဲ့မြမနာကိုအယူသေးပြန်ပူဇော်ရမယ်ဆိုပြီးတော့သူတို့ဒီလိုကျမ်းစာတွေရေးထားကျမ်းစာတွေရေးထားတော့လူတွေလည်းပဲအဲ့ဒီတိုင်းပဲအာရုံပြုနေကြတာမြမနာတွေကိုကိုယ်ကပူဇော်နေကြတာသူတို့ဒီလိုမြမနာတွေကပူဇော်ခံတော့မှဗမာပြည်တောင်မှမြမနာတွေပုံနာတွေဆိုတော့သူတို့လိုက်ပြီးသူခံတာပဲအဲ့ဒါတွေဘုန်းကြီးတို့ထက်ကြစီမှာဒီမြမနာတွေသူခံနေတယ်သူကလိုက်ပြီးလူခံလူခံသူတို့ပြောရတာပေါ့လေ အဲဒါဗြဟ္မဏဆိုတဲ့ဟောဟာကဘုရားကအစဉ်တမြင့်အဲဒါကြောင့်ဒီဗြဟ္မဏဆိုတဲ့ဟောဟာကနဲ့မြတ်စွာဘုရားဟောတယ်။ဒါပေမဲ့လို့ဟိုဗြဟ္မဏတော့မဟုတ်ဘူး။အဲလောကဗြဟ္မဏကတော့ဝေရကျမ်းတွေကိုရုပ်ဖတ်ပြည့်စဲတဲ့အတွက်သူတို့ဗြဟ္မဏလို့ခေါ်တယ်။မြတ်စွာဘုရားဗြဟ္မဏကတော့ ဘာဟိတပါပတ္တာဗြမနောတဲ့ဘာဟိတပါပတ္တာမကောင်းမှုကိုပပိပိပိဖြစ်ကြောင်းဗြမနောဗြမနာမိဗြမနာမကောင်းမှုပပိပိကိုယ်ထဲမှာမကောင်းမှုတွေထုတ်ပြီးပြီကိုယ်ထဲမှာယောဂဖြစ်စေရတဲ့အသွေးအသားဆိုးတွေကိုထုတ်ပြီးကျမ်းမာနေတယ်လို့ပဲအဲကိုယ်ထဲဆိုစိတ်ယောဂရောပေါ်နေစိတ်ယောဂရဒီကိုယ်ထဲကနေပြီးတော့အာဟုသောအငြိအကျေးတွေ မကောင်းမှုတွေကိုထုတ်ပြီးပြီအစင်ကျဲနေပြီအဝမြညှင့်နွမ်းနေတဲ့အဝတ်ကိုလျှော်လိုက်လို့ရှိရင်ကြီးစင်ကျဲပြီးတော့နေသလိုပဲအဲကြီးမရှိတော့ဖွေးဖြူတာချက်ပြီးတော့နေသလိုမကောင်းမှုတွေအပပြူပြီးတော့ပုဂ္ဂိုလ်တဲ့မကောင်းမှုရှိတော့ဘူးမကောင်းမှုမရှိတော့ကိလေသာတွေလည်းငြိမ့်နေကိလေသာပူမိတယ်ကိလေသာရှိတော့ပူတာရောလောဘကလည်းပူတာပဲဒေါသကလည်းပူတာပဲမောဟကလည်းပူတာပဲမာနကလည်းပူတာပဲ ဒိဋ္ဌိကလည်းပူတာဒါပဲမဲ့လို့အပူခဏကြတတ်တော်ရီကကိုယ့်ကိုပူမမသိဘူးအဲပူတော့ရတယ်တဲ့ဒေါသပူတာတော့နည်းနည်းသိကြဝင်ရဒေါသစိတ်ဆိုးလို့ရှိရင်အဲဒါမနေတာမထိုင်တာဖြစ်တယ်လောဘကလည်းဒီလိုပါပဲအကြီးကျယ်ဘာကစိတ်ကြီးအကြီးကျယ်ဖြစ်လို့ရှိရင်သူကလည်းမနေတာမထိုင်တာဖြစ်တာပါပဲဒုက္ခတွေသိရောက်တဲ့ဥစ္စာတွေပါပဲအဲဒီတော့မကောင်းမှုကိုပတိကြီးဖြစ်ဖြစ် ကိလေသာပူမီငြိမ့်နေတဲ့ပုဂ္ဂိုလ်အပူမရှိတဲ့ပုဂ္ဂိုလ်အဲ့ဒီပုဂ္ဂိုလ်ကသာဝရာဒုက္ခံသိတိဝေစင်စင်သာဝရာခါကပင်ဒုက္ခချမ်းသာစွာသိတိအိယာနေရတယ်တော့ဤအဲကိလေသာအကြောင်းပြုပြီးတော့မအိနိုင်ဒီချမ်းသာမနေနိုင်တဲ့ပုဂ္ဂိုလ်တွေဒီလိုပါလေရှိပါတယ်အဲ့ဒါတွေအကြောင်းပြုပြီးတော့လည်းဆိုတော့ဒီလေသာပူမီကင်းတော့ အင်းကြီးစွာနေရပါတယ်ယောနာလေတိကမေသူဒီဒီဘုဒ္ဓနိရောဓတိယောရင်ယောရင်သောပုဂ္ဂိုလ်ဤကာမေသူကာမဂုဏ်တို့၌နာလိမ့်ပဲကြည်မလူလဲမမိခတော်၏ကာမဂုဏ်အာယုန်နဲ့လူလဲခြင်းမိခခြင်းမရှိဘူးအဲလောကမှာ အငြိအကျေးတွေပါတယ်နဲ့လူလဲသွေးရင်လို့ရှိရင်မတန်ရှင်းတယ်လို့ပဲကာမဂုဏ်နဲ့လူလဲညစ်ကမ်းညင်နေလို့ရှိရင်ဖြင့်မကောင်းမှုဟောကာမဂုဏ်တွေလဲလူလဲခြင်းမရှိဘူးတဲ့ကာမဂုဏ်အာယုန်တွေလူလဲနေလို့ရှိရင်ခုနကိလေသာမီးတွေတောက်နေတာပဲအင်းကာမအာယုန်တွေလူရှိတဲ့ကာမအာယုန်တွေဒီစိတ်ကသွားနေကာမအာယုန်တွေသုံးဆောင်ခံရပြီးစိတ်ကူးနေအဲဒီတော့စိတ်ကူးတွေကာမဝိတ္တတွေအာကြည့်နေလို့ရှိရင် အိမ်မပြောပဲနေကြတယ်တချို့အိမ်မပြောဘူးဒီဝါရီတွေစိတ်ကူးနေတာနဲ့အိမ်မပြောတာတွေလည်းရှိရဲ့တချို့ဒီကြီးတွေဘာတွေပြက်တယ်အဲအိမ်အောင်ကြီးတွေဘာတွေသမီးတွေဘာတွေနဲ့စိတ်ပူပြူနေတာတွေရှိတယ်ဇာကရာကိုလည်းစိတ်ပူကြတယ်အများကြီးရှိတာပဲအရင်အဲကာမဂုဏ်အာရုံနဲ့လူလည်းပေးရင်နေလို့ရှိရင်ဖြင့်အေးချမ်းသာကိုမနေရဘူးအဲကံမာရေးအကြောင်းပြုပြီးတော့အိတ်အိတ်တဲ့ချိန်လေးမှာကိုအိတ်မပြောဘဲနဲ့ဖြစ်တတ်တယ် ။သာရရောခြင်းသောပုဂ္ဂိုလ်သည်ဒီလေသာရင်ခြင်းပြီးသောခြင်းသောပုဂ္ဂိုလ်သည်ကာမေတုဝတ္ထုအာယံကာမဂုဏနနာလေးမတိမလူလည်းမကြည့်တော့ပေ။နိရောဓရေကိလေသာဥဒိကင်းဖြစ်၍ပိတိဟုသောအေးချမ်းစွာဖြစ်လေတော့၏။ကိလေသာဥပတိဥပတိဆိုတာဆင်းရဲဤရဆင်းရဲဖြစ်ရဆင်းရဲဖြစ်ဖို့ရအကြောင်းတရားတွေဥပတိဆိုတာ၄ပါးဖြစ်ပါမယ်။ဒီညမှာကိလေသာကိုဆိုလိုတယ်။ ဒီလိုဝိခါလိုဝိဒီသင်္ခါလိုဝိအဲဒီဥပရိယလေးမျိုးရှိတယ်အဲဒီထဲမှာဒီလိုဥပရိအဲကာမဥပရိကတော့ကာမဂုဏ်နဲ့ဆင်နာရတယ်ပြီးသွားတယ်ဒီမှာကြည့်ရတာဥပရိခန္ဓာဥပရိကတော့ပရိနိဗ္ဗာန်စံလေးရင်ဘုရားရဟန္တာတွေလည်းခန္ဓာတွေတော့ရှိနေတာဥပရိကမပြင်းသေးဘူးအဘိသင်္ခါရဥပရိကတော့မရှိပါဘူးကိလေသာမရှိရင်အဘိသင်္ခါရကုသိုလ်ကအကုသိုလ်ကံတွေအကျိုးပေးနိုင်မရှိတော့ဘူး ဒါမဲ့လူရင်းကတော့ဒီမှာကိလေသာဥပရိကိုဆိုလို့လည်းနိရောဓရိကိလေသာဥပရိကင်းကြီးတွေဖြစ်တယ်ဒီဟုတော့အင်းကြီးစွာဖြစ်နေပါတော့တည်းတဲ့မြတ်စွာဘုရားသံဃာဝဏ္ဏရင်းအကြောင်းဘာသာလေးနဲ့ဟောတယ်အဲပါလေးခွန်ကြီးအာယုံပြီးအောင်မြတ်စွာဘုရားဒီကြားတော်မူပုံပါဠိတော်ဆိုတော့မှန်မှန်မို့ခွန်ကြီးလည်းမဆံမှုကလေးသီလကိလေကင်းကွာငြိမ်းသူမှချမ်းသာနေရသည်ဟောသာဂရာဝေဒုက္ခံသေးသည် ချမ်းသာတာနေရတယ်သာရခါခါသိဒုက္ခချမ်းသာတိတိအေယနေရသည်အဲဒါယမနာမကောင်းမှုကိုပတ်ကြည့်ပြီးတယ်တဲ့ကိလေသာကျင်းကွာနေလို့သတိနေဟုသောကိလေသာနဲ့ငြိမ့်နေပြီးငြိမ့်သူမှာအကိလေကင်းကွာငြိမ့်သူမှာချမ်းသာနေရသည်တဲ့ခိုင်ဆိုရမယ်ကိလေကင်းကွာငြိမ့်သူမှာချမ်းသာနေရသည် ကိလေကင်းကွာ လို့ကိလေသာတွေငြိမ့်နေတဲ့ပြိနေဘူးတော့ငြိမ့်နေပြီအဲဒီလိုကသာသနာခါခါသိဒုက္ခသနာစွာသိတိအိယာနေရလေတော့သည်အဲကိလေသင်္ကွာငြိမ့်သူမှာသနာနေရသည်ဒါတစ်ပိုက်ယောနာလည်းဒီကာမေသူရောရင်းလို့တော့ပုဂ္ဂိုလ်ဒီကာမေသူကာမဂုဏနဲ့နှက်လည်းမရှိလူလဲကန့်နေတယ်မရှိတော့ဘူးတဲ့ကာမဂုဏနဲ့မလူလဲကာမဂုဏနဲ့ကလူလဲပြေနေမရှိဘူး ကာမလောကမှာကာမဂုဏ်နဲ့လူလဲပြေးရနေတဲ့ပုဂ္ဂိုလ်တွေဒုက္ခတွေရောက်နေတာပဲအဲဒီကာမဂုဏ်တွေနည်းနည်းနည်းနည်းနည်းရင်အမှန်ကောင်းတာပဲလုံးဝပြည့်နေလို့ရှိရင်လုံးဝချမ်းသာတော့တာပဲနည်းနည်းကြောရင်နည်းနည်းချမ်းသာတာကာမဂုဏ်အယုန်နဲ့နည်းနည်းကြီးစိတ်ဝင်စားနေနည်းနည်းဒုက္ခဥစ္စာပဲဒီကကာမဂုဏ်နဲ့မလူလဲအနေနေပြီးပိတိဘူးတော့အေးကြနဲ့နိရုပတိ အဲဒါတွေကမထနိုင်တော့ဥပရိပိတကဥပရိချင်းกว่าပြီကာမဂုဏ်နဲ့မလူလဲအမြဲခြင်းအဲဒီကာမဂုဏ်နဲ့မလူလဲပေခြင်းမရှိလို့ရှိရင်အမြဲတမ်းနင်းရဲ့ဆန်းသာနေရတယ်အဲဒါဆိုရမယ်ကာမဂုဏ်နဲ့မလူလဲအမြဲခြင်းအဲဒီကာမဂုဏ်နဲ့ စစ်တဝါသဗ္ဗအတ္တိယစစ်တဝါဝိနေယဟရယေတရံဥပါဒံတောဒုက္ခံတေဒီတံတေပပုယစေတတာအာဒုတိယကသဗ္ဗအတ္တိယစစ်တဝါဝိနေယဟရယေတရံဥပါဒံတောဒုက္ခံတေဒီတံတေပပုယစေတတာသဗ္ဗအတ္တိယ အလုံးစုံသောညိကတွဲတာသောတဏှာတို့ကိုစိတ္တဝပေတာပြီးညိကတွဲတာတဲ့တဏှာတွေအကုန်လုံးပယ်ရမယ်အဲ့ဒါပယ်ဖို့ကလိုတယ်အခုတရားထုတ်နေတာတွေဒါတွေပါပဲညိကတွဲတာတဲ့တဏှာတွေညာကနေပြီးညိကကာယကနေပြီးညိကနာယကသာတိယကဒုတိယကကိုယ်ယကဆံယကထိုင်ယကထားယကသွားယလာယကဒီကုသနာကြံကြံညိကကြံတွေပြည့်လို့

ပူပါမှုတွေကြောက်တော့တာပါပဲဟိုအောင်ဒီအောင်နဲ့မိကတွေ့တာပြီးတော့နေတဲ့တဏှာရှိနေလို့ချင်းကိုယ်လိုတိုင်းမပြည့်တဲ့အတွက်ပူပါမှုတွေရောက်လာတာကိုရှင်မဖြစ်ပါမလားနေရာမှာကြပါမလားကိုလိုကနေဒီပူပါရတကယ်မဖြစ်ချင်းအကြောင်းပြုပြီးတော့ပူပါရပြည့်ပြန်တော့လည်းကိုယ်လိုတိုင်းပြည့်ပြန်ပြီဆိုရင်အာရိအာယုန်နဲ့အာရာဂမီးလောင်ပြီးပူပါနေရတယ်စိတ်နှလုံးပူပါနေအဲ့ဒါ ထိုထိုအာယုန်တွေမှာကန့်ကြီးရတဲ့တဏှာကိုပယ်ပြီးတော့ရှိရင်စိတ်နှလုံးနဲ့အပူပါနေလည်းပဲပယ်ဖြောက်ပြီးသားဖြစ်သွားပါပြီတဲ့အဲ့ဒါပယ်ဖြောက်ရမယ်ပယ်ဖြောက်ပြီးတော့တန်တိန်ပပုယစေတသာတန်တိန်ကြီးတော်နိဗ္ဗာန်ကိုစေတသာစေခြင်းပပုယရောက်ပြီးပြီငြိရောနိဗ္ဗာန်လည်းရောက်ဝိပဿနာရှုလို့ဝိပဿနာနဲ့ငြိယုံနဲ့မပြီးသေးဘူး နိဗ္ဗာန်ကိုမျက်မှောက်ပြုတဲ့အရိယာမဉ္ဇဉ်၄ပါးနဲ့ရောက်အောင်မယ်။တန်တိနေသောနိဗ္ဗာန်ကိုသီတာသာစိတ်ဖြင့်ပပုံရရောက်ပြီး၍ဥပါဒံတော်အပူငိမ့်သည်ဖြစ်၍ဥပါဒံတော်ပူငိမ့်သည်ဖြစ်၍ဒုက္ခချမ်းသာစွာတည်းဒီအိယနေရလေတော့သည်မြတ်စွာဘုရားအဲဒီတိုင်းဒုတိယကထာလည်းဟောပါတယ်ပထမကထာတစ်ခုနဲ့လည်းပြည့်စုံနေပါတယ်ဒါပေမဲ့လို့ အဲဒီနာရဝိန္ဒထေကြီးဗရမဂါရလည်းဟောလို့ရှိရင်ဖြင့်နာပြည်ပြည်စုံစုံသဘောပေါက်နေမှာမဟုတ်လို့ဒုတိယဂါရလည်းထပ်ပြီးတော့ဟောပါတယ်မိကဒရာကင်းသူဟာစိတ်မှာစိတ်မှာပူကင်းသည်စိတ်မှာပူကင်းတယ်စိတ်မှာပူပန်ပူပန်မှုတွေကင်းသွားသဘာဝတတိယလုံးစုံသောမိကဒရာသောတနာတော်ကို သတ္တဝပဲကြ၍မိကတွေ့ရာကင်းသူမှခရရေနှလုံး၌ဒီကစိတ်တို့ထဲထားတယ်နှလုံးထဲတယ်လင်္ကာစီတုံးကျေစိတ်နှလုံး၌သရပူပါညင်းကိုဝိနည်းရပဲရောက်၍မိကတွေ့ရာကင်းသူမှစိတ်မှာပုပြင်းသည်တဲ့တိုင်ဆိုရမယ်မိကတွေ့ရာကင်းသူဟာစိတ်မှာပုပြင်းသည် ကတွေ့ရာသင်သူဟာစိတ်မှာပူပင်နေသီကတွေ့ရာ ပြောစေတဝါဝိနည်းဟရေတရံဥပါဒံတော်ဒုက္ခံပေတိတန်တိန်ပပုယစေတတာတန်တိန်ငြိဝနိဗ္ဗာန်သောစေတတာစိတ်ရှင်ပပုယရောက်ကြည့်၍ဥပါဒံတော်သီရတာဘူမိငြိမ့်စီသည်ဖြစ်၍ဒုက္ခချမ်းသာစွာပေတိအယနေရလေတော့သည်အဲ့ဒါတော့ဒီကစီလာတဲ့အငြိမ့်တတ်ခြင်းဟောနိဗ္ဗာန်သို့ရောက် ငိမ့်တတွင်ရောက်၍ပင်တဲ့စိတ်ချင်းငိမ့်တရောက်ရမယ်တဲ့အရှင်ကြီးဒီအရှင်ကြီးအရှင်ကြီးကငိမ့်ချမ်းသာစွာနေရပါတော့မည်ဆိုရမယ်ငိမ့်တတွင်ရောက်၍ပင်အရှင်ကြီးဒီငိမ့်တတွင်ရောက်၍ပင်အရှင်ကြီးဒီငိမ့်တတွင် ရောက်၍ပင်သင်္ငင်းအေးဒီ တာသုရတာလာခဲ့လို့ခေါ်လိုက်တာနဲ့တရားပေါ်မှာယုံကြည်မှုတရားတရားတွေပို့ပြီးတော့ကောင်းလာခုတော့ဆန်းဆန်းသာနေရပုံနဲ့ငါသာတရားခေါ်လိုက်တဲ့အခါမှာပို့ပြီးတော့တရားတရားတွေကောင်းလာတာပေါ့ယုံကြည်မှုတွေဆန်းဆန်းသာနေရခြင်းအကြောင်းပဲဟောတာအရေးကြီးတာပဲဆန်းသာနေရခြင်းအကြောင်းသာသနာဝေပုခာတိကျမနော ပရိနိဗ္ဗိတော်တဲ့မကောင်းမှုကုသမြအကုသိုလ်တွေကို ကိုယ်တည်းကအပြင်ဘက်ထုတ်ပြီးသားဖြစ်ရမယ်ဒီမဲ့မင်္ဂလာထုတ်တာမဟုတ်ပါဘူးမဖြစ်တာပါပဲ။อืมအခုမြင်နိုင်ကြတဲ့နာနဲ့စားပြီးတဲ့တွေ့ထိရဲ့ဝေဒနာနဲ့စိတ်ကူးစဉ်းစားကြံပြီးတဲ့ဓဝါ၆ပါးပေါ်မြတွေရှိမှနေရတာဒီလက်ဓာတွေထုတ်နေတာပဲမကောင်းမှုတွေပါတိထုတ်မရှိမှတဲ့ပုဂ္ဂိုလ်တွေကကိစ္စတွေလက်ခံနေတာပဲမြင်ရတာလည်းလာခဲ့ကောင်းရင်ဖြင့်ပါရလိုက်မယ် မကောင်းရင်ဖြင့်လည်းစိတ်ဆိုးလိုက်မယ်အဲစသည်ဖြင့်မဆိုးတော့လဲဆိုးလိုလိုတော့သူကဒါတွေလိုက်ရှားနေကြတာပဲကောင်းကောင်းလေးတွေတွေ့ရပါမလားတွေ့ကောင်းပါရဲ့အဲကြီးလိုက်ကလေးကမျက်စိနဲ့ကြီးလိုက်တယ်ဆိုတော့ကကိုမြင်မြင်တာလေးတွေအောင်ပြုပြီးရှိတာကိုသူကတွေကဒီရတွေကစောစောကတွေကကြီးလေတာတွေဖြစ်ဖို့ရတယ် အဲဒီကစောစောကလည်းကိလေသာဖြစ်ဖို့ရတယ်မျောလင့်ပြီးတော့ရှိတာနားထောင်ရင်လည်းဒီတိုင်းပဲအဲနားထောင်ရင်လည်းပဲကိလေသာဖြစ်ဖို့အယုံနေပဲဆရာပြီးတော့နားထောင်ကြအနတ်အနတ်နေဒါကတော့အဲဒီရတော့ကဘယ်လိုဒီတိုင်းဒီတိုင်းတော့မဟုတ်ဘူးဒီမှာလည်းအမှုထုံအနတ်နေရှိတာအရာဓာတွေကလည်းအကောင်းနေဒါတွေရှားနေကြတာအတွေ့အထိတွေလည်းကောင်းနေတွေ့ထိကိုရတာတွေလူရှိနေတာအများအားလူရှိနေတယ် မရသေးတဲ့ပုဂ္ဂိုလ်ရရင်ရပြီးတဲ့ပုဂ္ဂိုလ်တွေပို့ပြီးတော့ရရင်ဆိုစားအဲဒါလေးလည်းပဲအလိုကြီးတောင်းတာနေကြတာဒါပြင်လည်းကောင်းဝင်စရာတွေစိတ်ကူးစဉ်းစားကြံစီပြီးတော့အဲဒါလေးလည်းလိုကြီးတောင်းတာနေကြတာတဲ့မကောင်းမှုတွေပတ်ပြရမှာလေအခုမြင်နိုင်ကြားလိုက်ရှုမှတ်ပြီးတော့နေတဲ့ပုဂ္ဂိုလ်တွေကအဲဒီမကောင်းမှုအကုသိုလ်တရားတွေကိလေသာတွေအပပြုထုတ်နေတာပါပဲ။ဉာဏ်ကမဖြစ်ရအောင်ကြားရတာမဖြစ်ရအောင်နာရတာသာတိရတာဒွိတိရတာ ဝေးရကဆန့်ရကခံရကထရကတကယ်ကျွနိုင်ရင်တကယ်ကျင်းတာပဲမကျွနိုင်သေးရင်တော့လည်းအဲဒီလိုပဲပထမရာဒုက္ခသာပုဂ္ဂိုလ်တွေအသိမကျွနိုင်နေတဲ့ဟာကိုမကျွနိုင်သေးတော့မှတ်တော့မှတ်တာပဲမှတ်ပေမဲ့လို့မြင်တယ်မြင်တယ်မှတ်ပေမဲ့လို့သူကယုံနာနေသဒုက္ခအနာတ္တတရားမှာဗမေနနေကမပြေတော့မြင်တယ်မြင်တယ်မှတ်ပေမဲ့လို့စတယ်မမှတ်တော့မမှတ်ခင်တော့လည်းသိမထူးအဲဒါကယောက်ျားပဲဒါမိန်းမပဲ ဒါဘယ်ရွယ်ရှိတာပဲလှတာပဲမလှတာပဲစသဖြင့်ပဂရိတိမျိုးတွေရှိနေတာပဲဒါကမနိုင်သေးလို့နိုင်လို့ရှိရင်အဲ့ဒီဒီမျိုးတွေကိုမရှိရတော့ကျုံနာသဘောတရားလေးတွေဒုက္ခိုက်တာနဲ့သူတကြိမ်နဲ့ဖြစ်ပြနေတာလေးတွေကြည့်ပြရမှာရေကနေရေကနေဖြစ်ပြသွားပုဂ္ဂိုလ်သားတော်ယောက်ျားမိန်းမရဲ့လို့ဘာရဲ့လို့ဘာမှကိုမပေါ်ဘဲနဲ့တကြိမ်နဲ့ကြောက်တော့တာလေးတွေပဲပြီးရမှာအဲ့ဒီတရားနိုင်အောင်လို့အထောက်အဲဘင်္ဂညာတို့ငါရုဒ္ဓကညာတို့ဗမေနနေဖြစ်နေတဲ့က အဲဒီလိုခါမှာစူးစိုက်ရင်မှရင်ဒီတိုင်းဖြစ်ပါလေမြင်တာတွေကြားတာတွေအကုန်လုံးပဲကြားတာကတော့စိုးစိုးတွေကကြားတိုင်းကြားတိုင်းကြားလိုက်ကြောလိုက်ကြားလိုက်ကြောလိုက်တာဗမေဆရာသိတတ်ပါရဲ့ကွာကြားတာမှကောင်းတဲ့ပုဂ္ဂိုလ်တွေများ အပန်းတွေတစ်ခုနဲ့တစ်ခုနဲ့မဆက်ဘူးအဲကြီးမောင်းတို့ပါတော့ထိုးအရှိကြီးမဟုတ်ဘူးဆိုတာပြပြတွေဆိုတာနဲ့တွေပါလေမြည်တဲ့အရှိကြီးမဟုတ်ဘူးပြပြတွေပဲအဲဒီလိုမှကောင်းတဲ့ပုဂ္ဂိုလ်တွေထင်တယ်အဲဒါအဲဒီ အပြတ်ပြအာယုန်တွေအပေါ်မှာတော့ကိလေသာမဖြစ်နိုင်ဘူးအဲဒီကိလေသာတွေအပပြုပြီးသားထုတ်ပြီးသားဖြစ်သွားအဲဒီတော့ပါဠိတော်ထုတ်ပြီးသားဖြစ်သွားတာငြိမ်းရတာပေါ့ကိလေသာရှိရင်ကိလေသာအပူကြီးတွေကိုပူလောင်နေတာကိလေသာလက်ခံကိလေသာဖြစ်ပူတာပဲအဲငြိမ်းတယ်တဲ့ယူတိုင်းယူတိုင်းငြိမ်းနေတယ်များငြိမ်းအပြီးတာငြိမ်းတာတော့မဟုတ်သေးဘူး အဲကာမဂုဏ်တွေလည်းကြီးကတော်တာမှုမရှိဘူးတဲ့ဒီလိုရှုမှတ်နေလို့ရှိရင်မရှုမှတ်တဲ့ပုဂ္ဂိုလ်တွေတော့ကာမဂုဏ်တွေကြီးကဖို့တော်တာဖို့ရတမင်္ဂလာလိုက်ရှားနေတာပါပဲอืมအဲဒီလိုဆိုလို့ရှိရင်မငြင်းပဲဖြစ်တယ်မငြင်းပဲဖြစ်တော့ကာမဂုဏ်အာယုန်တွေစိတ်ကူးနေတာနဲ့အဲ့ဒီမပြောတာတွေပါလေရှိတာပေါ့ဥပါနေတာနောက် ဒါလောက်နဲ့ပြီးရတော့ဒါလောက်နဲ့မပြီးဘူးတန်တိန်ပပ္ပူယတန်တိန်ကြီးရတော့နိဗ္ဗာန်ကိုပပ္ပူယရောက်၍နိဗ္ဗာန်ရောက်ရမှာရောက်တော့ကိုယ်နဲ့ရောက်တာမဟုတ်စိတ္တသာစိတ်ဖြင့်ရောက်ရမည်ဖြစ်တဲ့ယုံနာနဲ့ပြီးရင်ပြီးရင်နောက်ဆုံးကြယုံနာသင်္ခါရညင်းတဲ့နိဗ္ဗာန်ကိုဆက်ရောက်သွားရမယ်အဲဒီဆက်ရောက်သွားတဲ့ကဟိုနာကိလေသာတွေအကုန်လုံးငြိမ်းသွားတာအဲဒီလိုပါလေအကုန်လုံးငြိမ့်သွားတော့ဥပ္ပတံတော့ပြိတ္တာအကုန်လုံးငြိမ့်သွားပြီဘာမှမရှိတော့အရာတနာအရာတကိုရောအကုန်လုံးငြိမ့် အဲ့ဒီတော့အထောက်အခါခါသိချမ်းသာစွာနေရပါတယ်နေ့ရောညရောဘယ်ခါမှမချမ်းသာတယ်ကိုယ်အတွက်လည်းမပူရဘူးသူများအတွက်လည်းမပူရဘူးနောင်ရည်အတွက်လည်းမစိုးရင်ရအောင်မကြောက်ကြရဘူးอืมဒါလည်းချမ်းသာစွာနေရတယ်အဲ့ဒီကြောင့်မြတ်စွာဘုရားဟောတယ်မလားကျေနပ်စရာကောင်းတဲ့တရားပါပဲတရားကဒါလေးတစ်ခုလည်းတူတူလေးပဲနားကောင်းတဲ့တရား အဲ့ဒါပြီးတဲ့အခါမြတ်စွာဘုရားဒါနကရာသီလကရာစသည်ဖြင့်ဒေသနာအစဉ်တိုင်းလည်းဟောတယ်ဟောပြီးတော့အဲ့ဒီဒေသနာတွေကြားနာနေရင်လည်းအထေကြီးကသာကြီးညိုရင်းသာရတဲ့ဘုရားကုံနဲ့အာမပြုပီတိတွေဖြစ်နေတာအဲ့တော့ဘုရားဟောတဲ့တရားတွေဒီလိုကြားနာတဲ့အခါမှာပါပြီးတော့အားကောင်းတာပေါ့လေကြီးညိုတဲ့သဒ္ဓါစိတ်တွေခေါင်းရောက်တဲ့စိတ်တွေအားကောင်းတော့ကာလစိတ်ကခံကြတဲ့စိတ်ရှိနေပြီတဲ့ မူရစိတ်ဓာတ်နုညံ့တဲ့စိတ်ရှိတယ်ဝိနိဝရဏစိတ်ဓာတ်နိဝရဏကင်းတဲ့စိတ်ရှိတယ်အဲစိတ်ကနိဝရဏကင်းသွားပြီဩဒေရစိတ်ဓာတ်တက်ကြွဝမ်းမြောက်နေပြီအစားရတယ်ဝမ်းမြောက်လာတာကိုမြတ်စွာဘုရားတရားရင်နာရတာသူပြောကြမလို့မတဏစိတ်ဓာတ်ကြီးညိုတဲ့စိတ်ယုံကြည်တဲ့စိတ်တဲ့ဘုရားပေါ်မှာဘုရားရှင်မှာမယ်အဲဒီကညိုစိတ်ညိုရစိတ်တွေခါတဲ့ခိုင်ခိုင်လုံလုံဖြစ်နေပြီအဲဒီချိန်မှာမြတ်စွာဘုရားသာမုတ်ကံသီကဒေသနာဟောတယ် အဲကိုယ်တော်ထုတ်ကိုယ်တိုင်ထုတ်ဆောင်ပြီးတော့ပြရတော့တရားတဲ့ဘာလို့လဲသစ္စာလေးပါးတရားပဲဒုက္ခသမုဒယနိရောဓမေရဆိုတဲ့သစ္စာလေးပါးတရားထုတ်ကြတယ်သစ္စာလေးပါးတရားဒုက္ခသစ္စာကသူကအခြေခံပဲဘတ်တော်ရေသာနာမှာဒုက္ခနဲ့သမုဒယဆိုတာအများအားရှိတာနိရောဓမေရဆိုတာကတော့အရိယာပုဂ္ဂိုလ်တွေနဲ့ဆိုင်တယ်ပုရုဇဉ်ပုဂ္ဂိုလ်တွေမှာနိရောဓမေရက မရှိပါဘူးဝိပဿနာရှုနေတဲ့ခိုက်တာဆိုရင်တည်ငါးလောက်တော့ရှိတယ်အဲဒီပြင်ပုဂ္ဂိုလ်တွေမှာအားလုံးဒုက္ခနဲ့သမုဒိယကြီးတယ်ပဲဒုက္ခနဲ့သမုဒိယကြီးတယ်ညဇာရာသစ္စာ၄ပါးဘယ်မှာပညာဟောကြားသလဲဆိုလို့ရှိရင်တတ္တဝါကြီးကိုယ်ထဲမှာပညာဟောကြားတယ်အဲဒါနဲ့စပြီးတော့လဲအဲဒီတော့ကလည်းဟောဘူးပါဘူးဝိဓာကြီးနည်းနည်းတော့ပြောအောင်သောဤဒါသာဆိုတဲ့ နာသမြတ်စွာဘုရားလာပြီးတော့မေးတယ်အဲယထအကျင်ရ၌နာဇာယတိဖြစ်လည်းမဖြစ်ဘူးနာဇီတိအိုလည်းမအိုနာမီတိသေလည်းမသေဘူးအဲဖြစ်ခြင်းမွေးခြင်းမရှိဘူးအိုခြင်းမရှိဘူးသေခြင်းမရှိဘူး နာသဝတိစုရခြင်းမရှိနာဥပပိစတိကာယဖြစ်ခြင်းမရှိတဲ့အဲ့တော့ခေါင်းကဖြစ်တာနဲ့ဒီဥပပိစတိကာယဖြစ်တာနဲ့ဒါနဲ့တကယ်တူးနေတယ်ခေါင်းကသေရဆိုတာနဲ့သဝတိစုရတယ်ဆိုတာနဲ့တူးနေတော့အထာဂရာတွေကဘယ်နဲ့ဖွင့်ထားတော့ဆိုတော့အဆက်ဆက်သေတာအဆက်ဆက်ဖြစ်တာတွေကိုဆိုတယ်လို့ဖွင့်တာအဲ့ဒီမှာ အချို့ဆရာတွေကတော့သဝတိဥပပိစတိဆိုတာသဝတိဆိုရွေလျောစုနေတယ်ဆိုတာနတ်တွေမှာသုံးတယ်တဲ့ဒုတိယမှာတော့စုနေတယ်လည်းမဒုတိယတော့သေးတယ်သေးတယ်ပဲသုံးပါပါပဲသေးတယ်ကာလံကရောတိသိခြင်းကိုပြုမရတိပေဒီလိုပါပဲလူတွေတော့ဒီလိုပဲသုံးရတယ်ကိုကိုကောင်ထယ်ကြီးနဲ့သေသွားတဲ့အခါနဲ့အလောင်းကြီးကကြားနေတာကိုအဲဒီလိုဌာနတွေမှာတော့သေတယ်လို့ပဲသုံးတယ်မိယတိမရတိ ကာလံကရောတိအဲဒီလိုသုံးတယ်နတ်တွေကြတော့နတ်တို့ပြမာတို့ကတော့သေရဆိုတဲ့ခါဒီလိုအလောင်းမြတ်ကြံမှာမဟုတ်ပါဘူးသူကကျွေလျောတဲ့သဘောပဲရှိတယ်ဒီကသေရဆိုတာနဲ့ဒီမှာမရှိတာပဲသူကဘာမှလည်းအလောင်းနဲ့ကြံရတာမဟုတ်ဘူးဟိုတနေရာသွားပြီးတော့ပြည့်ဖြစ်တယ်အဲတော့သဝတိသူတို့တော့သူတွေတယ်လို့ခေါ်တယ်နတ်တွေပြမာတွေတော့သူတွေတယ်သေတယ်လို့မပြောဘူးပါဠိအသုံးကအဲ လူတွေတော့မိဝါလိုက်ပြိဿနေရတယ်ဆိုလို့ရှိရင်ဖြင့်ပြိဿနေတော့ကအကြာကြီးရဘူးဆိုတော့လည်းမွေးတာမဟုတ်သေးဘူးအဲ9လ10လဒီလိုနေရတယ်အဲနတ်တွေကဥပ္ပနဲ့ဥပပိသတိကရီဖြစ်တာပြုံးတယ်အနာနာကခုံချလာကြလို့ပဲလူတယောက်ခုံချတယ်ရောက်လာကြလို့ပဲဟုတ်မှာနတ်တယောက်နာနာပါပြီးတော့ဖြစ်လာပါသမီဖြစ်နေဆိုရင်ရင်ဝင်ထဲမှာလာပြီးတော့ဖြစ်တယ်လို့ပြောတယ်อืม သင်္ကိုယ်ထဲမှာလာပြီးတော့ဖြစ်တယ်တဲ့ငါသားရဲ့အဲ့ဒါကိုသားရဲ့သမီးရဲ့လို့အပြီးမှပြုရအဲ့ရပေါ်မှာလာဖြစ်လို့ရှိရင်တော့ဒါကတော့အဲအိန္ဒုသဘောမျိုးပေါ်လဲဟောမှာဒါကခင်မောသမီးခင်မောဖြစ်ခြင်းအပြီးမှပြုရတယ်နောက်ပြန်လာတယ်လို့ရှိရင်ဒုံလဲသူကကိုယ်ကောင်တည်းကြီးအပြည့်စုံတခါတည်းဖြစ်တာဥပဥပပတ်ဆိုတာဥပပိစတိအားကြောင့်သဝတိချင်း ကိုယ်ခန္ဓာအလောင်းမကြံရခဲနဲ့ဘဝပြောင်းသွားတဲ့ပြည်ချင်းမျိုးကိုသဝတိစုရတဲ့ပပိစတိဖြင့်ကိုယ်ခန္ဓာအပြည့်စုံတခါတည်းဖြစ်တာကိုဥပပအနေအချင်းဖြစ်တာဥပပိစတိခေါ်တယ်အချို့ဆရာတွေကဖွင့်နေတယ်ဘယ်လိုပြနဲ့သူ့ဟာကဟုတ်လို့ဖြစ်နေသူ့ဟာသူ့ဟာပို့ပြီးတော့ရှင်းတယ်ကအဆက်ဆက်တွေပါတွေကသိမလို့ဘူးသူကသူက အဲဒီအချို့ဆရာတွေဖွင့်လာတာနဲ့ပြီးတော့ကျင်းအဲကျင်ရမှာတဲ့ဖြစ်လည်းမဖြစ်ဘူးအိုလည်းမဟုတ်ဘူးသိလည်းမသိဘူးတဲ့အဲနာမည်စုရတယ်လို့ယူလျောတော့တာလည်းပျောက်တော့တာလည်းဒီလိုလည်းမရှိဘူးတဲ့နာမည်ပြုံးနဲ့ဖြစ်လာတယ်လို့ဥပဝါဖြစ်လည်းမရှိဘူးတဲ့အဲဒီတော့ရကိုတဲ့ကမနေနလောကတာအန္တကမနေနသွားရနေနချင်းချင်းသွားခြင်းဖြင့်လောကတာလောကဤအန္တဆုံးကို အဲတတ်ထုံမြင်ရင်းမှာအဲတတ်ထုံမြင်ရင်းမှာသက္ကောတိစွမ်းနိုင်ပါသလားတဲ့မြင်နိုင်ပါသလားပတ်တော့ရောက်ချင်းကစွမ်းနိုင်ပါသလားအဲဒီအခုဘဒ္ဒဝါတွေ ရှိနေတဲ့လောကမှာတော့ဆက်ကြဝဠာတွေမှာတော့လူပြည်လောကမှာဆိုရင်ဖြင့်ဖြစ်လိုက်မွေးလိုက်အိုလိုက်သေလိုက်လို့ရှိနေတာပေါ့ဟိုသွားကြည့်တယ်ဒီလိုပဲဟိုမြို့သွားကြည့်ဟိုရွာသွားကြည့်ဟိုနိုင်ငံသွားကြည့်ဘယ်သွားကြည့်ကြည့်အတူတူပဲဒီလိုပဲအဲမွေးပြီးပို့ပြီးသေးကုန်ကြတာကြီးလည်းပဲဒါကြီးတွေတွေ့တာနာပြည်တွေမြမပြည်တွေသွားကြည့်ရင်လည်းဒီလိုပဲဂျုံနေဘဝပြီးဖြစ်လာတဲ့ဆောင်ထည်ကြီးလိုက်ပြည့်စုံဖြစ်လာတော့ကြရင်သေတော့ကြရင်စုတွေသွားဆိုကြောက်သွားမရှိကြဘူး အဲဒီလိုကြည့်တဲ့ဟိုနောက်ကြည့်သွားကြည့်တဲ့ဒီတိုင်းဒီနောက်ကြည့်သွားကြည့်တဲ့ဒီတိုင်းနဲ့လောကထဲမှာအဲဒီလိုလောကအဲဒီလိုအဲဒီလိုမဖြစ်ဘဲမအိုဘဲမနာဘဲမသိဘဲနေရတဲ့လောကရဲ့ဆုံးတဲ့ဒီလောကနဲ့မတူတဲ့အရာဒေတာများအဆုံးများရှိပါသလားအဲဒီကြောက်သွားလို့ရောက်နိုင်ပါသလားอืมညာကြည့်ရ ညာတုံညာတုံပြီးခြင်းကဓာတ်ထုံမြင်ခြင်းကပတ်တုံရောက်ခြင်းကသွားနိုင်ပါသလားလို့မေးမေးတော့မြတ်စွာဘုရားအဲဒီလိုရကိုခြေရင်သွားတဲ့ဖြင့်သိနိုင်တယ်မြင်နိုင်တယ်ရောက်နိုင်တယ်လို့ငါမဟုတ်ဘူးမြတ်စွာဘုရားဒီလိုခြေကြတာ အဲဒီနာကသိတဲ့ဘောကြဘာလို့လဲဆိုသူကိုယ်တိုင်ရှိတုန်းကဘိညာဉ်တကောနဲ့ပြည့်စုံတဲ့ရေသိကြီးဖြစ်ခဲ့တယ်အဲရေသိကြီးဖြစ်တုန်းကသူလောကရဲ့ဆုံးလိုက်ပြီးတော့ရှားတယ်ခြေတလန်းလောက်ဆိုရင်ပြင်စကြဝဠာတစ်ခုလောက်လွန်အောင်တော့သွားနိုင်တယ်ခြေတလန်းလောက်တော့အဲ့လောက်လွန်အောင်သွားနိုင်တယ်တကောဘိညာဉ်နဲ့ဆိုတော့အကြီးအဝေးကြီးလဲခြေတလန်းလောက် စိတ်ညွတ်ပြီးတော့ဖန်ဆင်းပြီးတော့သွားတယ်တလန်းလုံးနဲ့ရောက်သွားတာကိုဒါကြောင့်သူကစနေနေနာသွားနေအိတ်တဲ့အချိန်စားတဲ့အချိန်အဲဒီလိုအချိန်တွေခြံလပ်ပြီးတော့ဒီတင်အချိန်တွေဆိုရင်ဖြင့်သက်ကြဝဠာတစ်ခုပြီးတစ်ခုသူလျှောက်ပြီးတော့ကြည့်နေတာသက်ကြဝဠာတွေဘယ်မှာဆုံးမလို့ဆုံးလိုက်ရှားနေတာမဝမနာမတည်တဲ့နေရာလိုက်ရှားလောကကြီးဆုံးလိုက်ရှားမတွေ့ဘူး အနှစ်တရားကာလပါလုံးလိုက်ရှားနေတာပဲအနှစ်တရားကြတော့တက်တန်းကုန်လို့သူပြေတယ်ပြေပြီးတော့ဒီစကြဝဠာတင်းမှာလည်းသူနတ်နတ်ဖြစ်တယ်ရောဤတတဆိုရင်နတ်မြမာနဲ့ပဲဒီပါရဲ့သူကမြမာပြတ်မှာဆိုတော့လေဒီဝဘုံတော်လို့သူကပြတ်အဲဒီမှာနတ်ဖြစ်အဲဒါကြောင့်သူကသိတဲ့ဘောကြတယ်မြတ်စွာဘုရားဟောတော့သိမှန်တာပဲဗျာတဲ့ဒီလောကကြီးဆုံးသွားလို့မရောက်ဘူးဆိုတာတကယ်ကိုမရောက်တာလေသူကဟုတ်မယ်ဟိုဒီနေ့ကသိပ္ပံဆရာတွေကလည်းစကြဝဠာတွေသူတို့က မှန်ဘူးကောင်းကောင်းနေတယ်သူတို့ကမှန်ကြောင်းနေတယ်ရှိကျဲတယ်ဒီကကျဲတယ်လို့အတိမှတ်ပြီးထားတယ်နေရစွာဖို့ဆက်ကြတာတစ်ခုတစ်ခုပဲတဲ့အဲဒီကနေကြည့်လို့တော့တစ်ခုနဲ့တစ်ခုနဲ့နီးနေတာတဲ့ဟိုမှာသွားမယ်ဆိုရင်ဝေးကြီးတဲ့တစ်ခုနဲ့တစ်ခုနဲ့ဒီက6စိတ်တို့ဘာလို့ခေါ်တဲ့နက္ခတ်တွေရှိတာပေါ့လေငါ6လုံးတွဲနေသူတို့မှန်မြောင်းနေကြရင်6လုံးမပါဘူးအများကြီးရှိတယ်ဒီမှာတော်တော်များတယ်ဒီကလည်းကြည်ဘူးတယ်မှန်မြောင်းကောင်းကောင်းနဲ့ကြည်တော့အောင်မယ်သူကပုံပုံလေးတွေကလည်းဟိုကြတော့တော်တော်ချင်းလာတာကိုသူကလုံးကြီးတော်တော်များတယ် အဲ့ဒါတွေကတခုနဲ့တခုနဲ့ကနေတယ်လို့ထင်ရတယ်ဝေကြီးတဲ့တခုနဲ့တခုနဲ့ဟွာလို့မရောက်နိုင်ဘူးဆက်ကြလာတယ်သူတို့ရေဘောင်းမြောင်များတာသူတို့လည်းတွေ့တာဘယ်တော့တမကသေးဘူးတဲ့သူတို့မမြင်နိုင်တာတွေလည်းအများကြီးရှင်းမယ်သူတို့ကပြောတယ်အခုနောက်ကြရဟောတဲ့ဒေသနာနဲ့လည်းကြိုက်ပါရဲ့သူကလောကကြီးအဆုံးသွားလို့ကမရောက်နိုင်ဘူးအနန္တဆိုစัจ java လားအနန္တ တကယ်အနန္တပဲအဲဒီမှာအဲဒီလိုပြောတော့မြတ်စွာဘုရားကစัจ java လာအနန္တကဘာအနန္တကိုဒါကလူရင်းမဟုတ်ဘူးမြတ်စွာဘုရားကြီးရဲ့ချက်ကတော့သင်္ခါရလောကရဲ့ဆုံးမဲ့သင်္ခါရလောကသင်္ခါရလောကရဲ့ဆုံးဆိုတာကနိဗ္ဗာန်ပဲ ကိလေသာရှိရင်ကုသိုလ်ကအကုသိုလ်ကနဲ့ဖြစ်တယ်အဲ့ဒီကုသိုလ်ကအကုသိုလ်ကအကျိုးပေးတယ်ဘဝဖြစ်တယ်အဝိဇ္ဇာပစ္စယသင်္ခါရသင်္ခါရပစ္စယဝိညာဏလေးသက်သမုပ္ပါဒ်တွေလိုလဲနေတာအာနောက်ကနေဝိညာဏပါလာဖသဝေဒနာဖြစ်အခုလူတွေရှိကပြုခဲ့တဲ့ကုသိုလ်ကသင်္ခါရကြောင့်လူတွေဖြစ်နေတာပဲမညာပညာနိဗ္ဗာန်ရောက်ပါလို့ဤဒီပဲသူတောင်းနေပြုတဲ့ကုသိုလ်ကြောင့်ရသော်ရာဤသာသနာတော်မှာ လူတွေလာဖြစ်ကြတယ်အဲဘုရားတရားတော်တွေနာကြကြားရသူကြီးရဲ့တရားတရားတွေဖြစ်ကြတယ်အဲဒီမှာကြိုးစားအားထုတ်ရလို့ရှိရင်ဖြင့်မညာဖွညာနိဗ္ဗာန်ရပါလို့ဆိုတော့နဲ့တိုင်ရမှာပဲရနိုင်အောင်လို့ပဲအကျိုးပေးတာအဲရှိကအကျိုးပေးတဲ့ကံဖြစ်စဉ်တုန်းကအဝိဇ္ဇာကလည်းရှိတယ်တဏှာကလည်းရှိတယ်ခုလုံးကတော့အခုလည်းရှိနေတာပါပဲအခုလည်းပဲလုံးလုံးပြင်းတာတော့မဟုတ်ဘူးညာနာပြင်းမှာပြင်းမှာဟုတ် အဝိဇ္ဇာရှိတော့သစ္စာလေးပါးတရားအကုန်လုံးပြည့်စုံမသိသေးဘူးတဲ့။အင်းမသိသေးတော့ဆင်းရဲတရားတွေကိုချမ်းသာတွေအကောင်းနေထင်ပြီးဒါနှိမ့်သက်ပြီးတော့နေ။ဒါနှိမ့်သက်နေတော့ဒီဒါနှိမ့်သက်ကဆွဲလန်းပြီးတော့အဲဒီတော့ကောင်းတဲ့ထင်တာတွေရအောင်လို့အာထုတော့ကုသိုလ်အကုသိုလ်ကနေဖြစ်အခုလူတွေကတော့ကုသိုလ်ကနေဖြစ်လာအဲဒီကုသိုလ်ကအကျိုးပေးတဲ့ခုကဒုတိယနေလာတော့ အဲဝိညာဏပါဒသာဒဝေဒနာတွေဆိုတာကိုမြင်နိုင်ကြရင်ဖြစ်နေတာတွေပဲဒါတွေပဲမြင်နိုင်ကြတဲ့ဝိညာဏပါဒနာသာဒဝေဒနာအကျိုးတရားတွေဖြစ်နေတာတခါမြင်မြင်ငါးခုပဲဝိညာဏပါဒသာဒဝေဒနာတခါမြင်တခါကြားရင်မြင်နိုင်ကြတဲ့နေဝိညာဏပါဒသာဒဝေဒနာတွေတဲ့ပြစ္ဆုတ်ပါအကျိုးတရား၅ပါးတွေအဲဒါတွေမရှုနိုင်တော့အိသရကနာတမသိလို့ရှိရင်ဝေဒနာကနေပြီးနှစ်သက်ပါရအကောင်းတွေလည်းပါရတာမကောင်းတွေလည်းကောင်းတော့တာပဲ ဝေဒနာပြည့်စရာတဏှာဖြစ်မယ်အဲဒီမှာလည်းဝိဇ္ဇာပါပါတယ်ဝိဇ္ဇာမသိလို့ပဲမသိလို့တဏှာဖြစ်တာလေအဲစေတနာစဉ်ကတော့တဏှာကိုပဲခေါင်းတပြီးပြရတာလေပထမကဝိဇ္ဇာပဲခေါင်းတပြရတာအဲဒီမှာလည်းတဏှာပါတာပဲအခုဝေဒနာပြည့်စရာတဏှာဆိုတော့လေအဲဒီဝေဒနာကိုမရှိလို့မသိလို့အဝိဇ္ဇာဖြစ်လို့ဒါအောင်တဏှာဖြစ်လာတာတဏှာပြည့်စရာဥပါဒံဖြစ်ဥပါဒံဖြစ်တော့ဘဝ ဘဝတိတိကြောင့်ဖြစ်တဲ့အကုသိုလ်ကအကုသိုလ်ကပြီးအဲဒီကံကနေကျိုးပြီးတော့ဇာတိဇာတိဆိုတာနဲ့ဝိညာဏဘာလဖသဝေဒနာအတူတူပါပဲအဲဇာတိဖြစ်တော့သရမရဏဒုက္ခပြိတွေပါဖြစ်တယ်အဲဒီလိုအရှင်နေသံဃာဆက်ပြီးလဲပြီးတော့ရှင်းတယ်အဲဒီတော့လဲနေတော့ တဘဝပြီးတဘဝထခါထခါဖြစ်နေတာမဆုံးနိုင်ဘူးဆုံးတာဘယ်ကြမှာဆုံးလို့ဆိုနိဗ္ဗာန်ကြမှာဆုံးတယ်တဲ့အရဟတမေအရဟတကိုရောက်လို့အရဟတမေရှင်ကိလေသာတွေကျင်းတော့ကံတွေအကျိုးမပေးနိုင်ဘူးကံကအကျိုးမပေးနိုင်တော့ဘဝအတိတ်တွေမဖြစ်ဘူးပြိဋိနိဗ္ဗာန်သုရိမာတခါရသွားတယ်အဲနိဗ္ဗာန်အဲဒါလောကကြီးဆုံးမဲ့သင်္ခါရလောကကြီးဆုံးအဲ့ဒီမှာဆုံးတာတဲ့အဲ့ဒါအကြောင်းပြုနေရဆိုတော့ဗျာငါဘုရားဟောတာက သင်ပြောတဲ့ကမ္ဘာလောကမဟုတ်ဘူးတဲ့သင်္ခါရလောကကြီးဆုံးမယ်ဇာမနတ်မင်းရောဇာမမတိကလေးဝေသတိဉ္ဇင်တမယ်နေကေလောကိဉ္စပဉ္ဇင်ပေးမိလောကသမှုရင်းစလောကနေရောရင်းစလောကနေရောဂါမိနေစပရိပဒံလို့မြတ်စွာဘုရားလောကဆိုတာတခြားမှာမဟုတ်ဘူးမိမိတို့ကလောကတွေပဲတလံမြတော့ခန္ဓာကိုယ်ထဲမှာငါဘုရားကလောကလို့ပြညတ်တယ်ဟော မြေကြီးတွေတောတောင်တွေကောင်းငင်ကဂျိုတွေနက်ခတ်တွေအဲ့ဒါတွေကိုပြောတာမဟုတ်ဘူးသူရင်းကတော့သတ္တဝါတယောက်မှာလောကတစ်ခုပဲယောက်ျားတယောက်လောကတစ်ခုမိန်းမတယောက်လည်းလောကတစ်ခုနတ်တယောက်လည်းလောကတစ်ခုပဲအကုန်လုံးသတ္တဝါတစ်ခုတစ်ခုဆိုလောကတစ်ခုပဲသိသိကြည့်ကြည့်လောကတစ်ခုတစ်ခုအဲလူအနေနဲ့တွေကပြောတယ်လူဆိုလို့ရှိရင်တော့ကလေးဝရေဇာမမတိကလေးဝရေတလံမြလောက်တော့ကိုယ်ထဲမှာပြညာတာ ကိုလားကိုအတိုင်းထွာနဲ့ကိုဆိုရင်တလန်ရှိတာတလန်ကရှိတာနည်းနည်းအလိုပွင့်နည်းငယ်တော့ကျင်လည်းရှိမှာပေါ့လေတလန်မြတော့တော့ခန္ဓာကိုယ်ထဲမှာပဲလောကကိုပြညာတယ်သတ္တဉ္ဇိဟိအမှတ်ပညာလည်းရှိရတမနဲ့ကိစိတ်ဝิญဉ္ဇလည်းရှိရအဲ့ဒီမှာလောကပညာသာအဲပညာတော့စိတ်တော့မရှိရသစ်ပင်တော့တောတောင်နဲ့မြေကြီးကဲတော့အဲ့ဒီမှာအဲ့ဒါတွေကိုလောကရလည်းမဆိုပါဘူးတဲ့ လောကဆိုတာဘာလို့လဲသက္ကရာကဆိုနေဒုက္ခဒုက္ခသစ္စာပဲလောကဆိုတာဒုက္ခသစ္စာကိုပြောတာဒုက္ခသစ္စာဒီမှာကိုယ်ထဲမှာပြညာတယ်နဲ့သာပြီးအဲ့ဒါဘာလို့ဆိုမြင်နိုင်ကြတဲ့လောကဘာဖြစ်နေတာတွေဒုက္ခသစ္စာတွေပဲအဲမြင်နာလည်းဖြစ်ပြသွားဒုက္ခသစ္စာပဲကြားကလည်းဖြစ်ပြသွားဒုက္ခသစ္စာနာနာသာတိတာတွေ့ထိတာကိုယ်တာဆန္ဒခိုင်းတာထားတာဒုက္ခသစ္စာတွေဟွန်းဒုက္ခပြိညင်းရ ဓမ္မစကြာတရားမှာလည်းဟောတယ်တန်ခောမဏိတံဒုက္ခအရိယသစ္စာပရိညေယပိုင်းခြားပြီးတော့သိရမယ်ဉာဏ်နဲ့ကြားတဲ့ဒွါသောပါဖြစ်ပေါ်တဲ့ဒုက္ခသစ္စာတရားတွေပဲအဲ့ဒါတွေပိုင်းခြားသိရပိုင်းခြားသိအောင်လို့လည်းကိုရှုနေရတာဉာဏ်နဲ့ကြားတိုင်းနဲ့ပေါ်တိုင်းပေါ်တိုင်းနဲ့ရှုအစရရှုပါတော့သိနေပြီသေးဘူးကနောက်ကြတော့သိလာတယ်ဉာဏ်နဲ့ပိုင်းခြားသိတယ်ဖြစ်ဖြစ်တော်တာသိတယ်အိစ္ဆဒုက္ခအနတ္တသဘောတွေဆိုကိုယ်ပိုင်ဉာဏ်နဲ့သိတယ်အဲ့ဒီလိုသိရအောင်လိုက်ပြီးတော့ရှုနေရ အဲဒုက္ခသစ္စာတရားကြီးသမှုရသစ္စာဆိုတာကအဲလောကသမှုတွေကလောကကြီးဖြစ်ကြောင်းဆိုတာလည်းဒုက္ခဖြစ်ကြောင်းတရားတွေပဲတဲ့သမှုရသစ္စာဒါကပါရမှုတဏှာပေါ့လေဒါလည်းတ attva ကြီးကိုယ်ထဲမှာရှိတာပဲအပြင်မှာရှိတာမဟုတ်တ attva ကြီးကိုယ်ထဲမှာရှိတာတစ်ပင်တောတောင်တို့မြကြီးခဲတို့ကြောက်ခဲတို့အဲ့ဒီမှာရှိတာမဟုတ်ဘူးလေတို့နေတို့မီးတို့အဲ့ဒီမှာရှိတာမဟုတ်ဘူး တတ္တဝါတွေကိုယ်ထဲမှာပဲရှိတယ်ဒလာမြလောကခန္ဓာကိုယ်ထဲမှာအပြီးပြီးလောကကလည်းတယောက်တဲ့လောကကြီးလောကသမုဒ္ဒရာလောကစကြောင်းတရားကလည်းပဲတဝုတဝုတစ်ခုစီတစ်ခုစီပြီးပြီးရှိတာပဲတဏှာတွေတာယာမှုတွေပဲအဲ့ဒါကတော့ဒုက္ခသစ္စာနဲ့သမုဒ္ဒရာသစ္စာမျိုးရှိနေတာပဲနိရောဓသစ္စာနဲ့မေဃသစ္စာလည်းဒီထဲမှာပြညာတယ်နဲ့ဆိုတာကတော့ပြောရတာပဲလို့မတည်တဲ့ပုဂ္ဂိုလ်တွေမှာမရှိသေးပါဘူး မတည်တဲ့ပုဂ္ဂိုလ်တွေမှာမေဃကိစ္စပဲရှိမလို့မေဃကိစ္စမရှိသေးဘူးတချို့ဒီနိဗ္ဗာန်ရောက်ကြောင်းဖြစ်တဲ့ပုဗ္ဗာရကမဲ့အနုသားတော်မှမရှိသေးဘူးအဲနိဗ္ဗာန်မဲ့ကိုရှိတာပြီးတော့ပြုတဲ့ဒါနသီလကုသိုလ်တွေဒါတွေကနိဗ္ဗာန်ရောက်ကြောင်းမေဃကိစ္စအနုသားတယ်လို့ဆိုရမှာပေါ့မူလပုဗ္ဗာရိယသုံးဝမဲ့ခင်များဘုန်းကြီးကမလို့တာမူလမဲ့ခင်တဲ့ ပုဗ္ဗဘာကမက်ခင်အရိယာမက်ခင်နဲ့သုံးခုရှိတယ်ငရသစ္စာအဲအရိယာမက်ခင်ဆိုတာကတော့နောက်ဆုံးဒါငရသစ္စာသိတဲ့သူကတော့ပုဗ္ဗဘာကမက်ခင်ဆိုတာဝိပဿနာပဲမူလမက်ခင်ဆိုတာကတော့အခြေခံပဲအခြေခံပဲကာမတရာသမာဓိရှိရင်ခံပြီးတော့ပြုတဲ့ဒါနသီလသာမန်ကုသိုလ်တွေအဲဒီကုသိုလ်တွေထဲမှာသမာဓိရှိကာကံရဲ့ကျိုးကိုသိမြင်တဲ့သမာဓိရှိပါတယ် အဲကံကံအကျိုးရှိတဲ့နေအားဖြင့်ကြံစီတဲ့သမာသင်္ကပ္ပပါတယ်ပြီးတော့ကုသတောင်ပြုတဲ့ခါကလာအာထုံးမှုသမာဝါယာမဆိုတာပါတာတော့ကုသပြုတိုင်းပြုတိုင်းအာထုံးမှုဆိုတာရှိရတာပဲဒါနပြုရင်မနာအထုရတာပဲဘုရားရှိခိုးရင်တောင်မှသူအာထုံးမှုရှိရတာပဲအာထုံးမှုမရှိဘဲနဲ့မဖြစ်ဘူးအဲဒါတော့ကုသိုလ်တော်မှုပြုတိုင်းပြုတိုင်းအာထုံးမှုလေးပါတယ်သမာဝါယာမအဲကုသိုလ်ရင်းနဲ့စပ်ပြီးအမှားရတဲ့တတိပါတယ်သမာတတိ ကုသိုလ်ကမှုအလုပ်ကိစ္စနဲ့စပြီးတော့စိတ်တည်ကြည်မှုပါတယ်စိတ်မတည်ကြည်ရင်လည်းအလုပ်တစ်ခုကမအောင်မြင်ဘူးသမာသမာဓိပါတယ်အဲဒါမဲ့ခင်၅ပါးပဲကာရမဲ့ခင်၅ပါးနောက်သမဝါဒသမကမ္မနာသမအဘိဝါဒဒီလောက်ဆောက်ကြည့်တဲ့အခါအဲဒုစိတ်တွေမှပြင်ဆောင်တဲ့အခါကာလတွေမှာဖြစ်တယ်အဲဒါပေါင်းလိုက်တဲ့မဲ့ခင်၁၀ပါးအဲ့ဒါမူလမဲ့ခင်တဲ့ပါမကုသိုလ်တွေပြုမေခွန်နိဗ္ဗာန်ဤတန်ကြပြုတဲ့ကုသိုလ်တွေကဒါမူလမဲ့ခင်တွေအမှုစားပေါ့ တချို့ပုဂ္ဂိုလ်တွေအဲ့ဒီအနုစားတောင်မရှိဘူးဟွန်းဘာသာရေးအကျင့်ကလိုအပ်နေတဲ့ပုဂ္ဂိုလ်တွေပဲရှိမလို့ဘာသာရေးအကျင့်မှန်တော်မှတချို့ကနိဗ္ဗာန်ကြီးတန်တာမဟုတ်ဘူးလူလောကနာလောကကြီးပွားဝချမ်းသာဖို့ရတော့ကြီးပဲပြီးတော့ကုသိုလ်ရှိမှရှိတယ်အဲ့ဒီမှာလည်းမရှိဘူးမေဖို့နိဗ္ဗာန်ကြီးတန်ပြီးတော့ပြုတဲ့ပုဂ္ဂိုလ်တွေတဏှာမှာကုသိုလ်တွေအဲ့ဒါကမူလမဲ့ကအနုစား ဝိပဿနာရှုနေတဲ့ခါကျတော့အလတ်စားဖြစ်လာပြီ။ဘုရားဘာသာမဲ့ခင်အခုဝိပဿနာရှုနေတဲ့ပုဂ္ဂိုလ်တွေဘုရားဘာသာမဲ့ခင်ရောက်နိဗ္ဗာန်နဲ့နီးနေအရိယာမဲ့ခင်ရောက်တော့မှအဲဒီရှုနေရင်နဲ့ယုံနာသင်္ခါရဉာဏ်နဲ့နိဗ္ဗာန်ရောက်သွားတဲ့အခါမှာအဲ့ဒါအရိယာမဲ့ခင်ဟူလာပုဗ္ဗအရိယာသုံးဝမဲ့ခင်ကဖြစ်ပွားစေနိုင်ဤမဲ့ခင်ပြေဝင်နိဗ္ဗာန်သာဒါလေးကတော့သူတို့လေးနဲ့တူရလည်းပဲတရားလုံးပါးစဉ်တွေအကုန်လုံးစုံနေနာကောင်းတဲ့အတိုင်းဆိုရမယ်ချိုလည်းကြနေမှာ မူလပုဗ္ဗာအရိယသုံးဝမဂ္ဂင်ညာဖြစ်ပွားစေလင်ဒီမဂ္ဂင်ဒီဝိနိဗ္ဗာန်သာမူလပုဗ္ဗာအရိယသုံးဝမဂ္ဂင်ညာဖြစ်ပွားစေလင်ဒီမဂ္ဂင် ပုဗ္ဗာအရိယာဘုဝမကင်ညာဖြစ်ပွားစေလင်ဒီမကင်ဒီဝိနိဗ္ဗာန်သာမူလမကင်သံဃာရင်ကြိုးယုံကြည်ပြီးတော့သဘောနိဗ္ဗာန်ရည်ရွယ်ပြီးပြုတဲ့ကုသိုလ်တိုင်းကုသိုလ်တိုင်းမှာပါဝင်တဲ့သမာဓိအမတ္တရာသမာဓိစသဖြင့်ကုသိုလ်တရားတွေတဲ့ကမူလမကင်တွေခေါ်တယ် ဝိပဿနာရှုတဲ့ခါကလာကြမြင်နေကြတဲ့ဓဝါ၆ပါးရှုပြီးတော့သိနေတဲ့သမာဓိရှိဝိပဿနာမဲ့ခင် အမှုရှိတဲ့ကုသိုလ်တရားတွေပွားနေတယ်ဒါကဘုဘဘာကမဲ့ခင်အရိယာမဲ့ခင်ရဲ့ရှိသွားဝိပဿနာမဲ့ခင်အဲဒီဝိပဿနာမဲ့ခင်ကရင့်တာပြည့်စုံတဲ့ခါကျရင်အရိယာမဲ့ခင်ကတော့သူ့လိုလိုဖြစ်မှာပဲဒါနဲ့အာမတော်ရတော့ဘူးဝိပဿနာကရင့်တာလို့ပြည့်စုံတဲ့အခါရှုမှတ်နေရင်နိဗ္ဗာန်ကိုမျက်မှောက်ပြုပြီးတွေ့သွားတယ် အဲကြောင့်မူလပုဗ္ဗအရိယသုံးပါးမဲ့ခင်ကဖြစ်ပွားစေလင်းတဲ့အဲ့ဒါတွေဖြစ်ပွားစေရမယ်ဒါနတိလကုသိုလ်တွေနိဗ္ဗာန်ဤတာမိတော့ဒါဖြစ်ပွားစေရမှာလားဒါမူလမဲ့ခင်အဲမြင်နေကြရင်ဓဝါသောကပေါ်တိုင်းပေါ်တိုင်းရှိတဲ့ဝိပဿနာပုဗ္ဗဘာမဲ့ခင်ဒါလည်းဖြစ်ပွားစေရမှာမူလမဲ့ခင်နဲ့ပုဗ္ဗဘာမဲ့ခင်ဖြစ်ပွားစေလို့ရှိရင်အရိယမဲ့ခင်ဖြစ်ပေါ်ပြီးတော့ပြေဝင်နိဗ္ဗာန်နိဗ္ဗာန်နဲ့သူ့အတူတူကြာသွားတယ်သင်္ခါရုသက္ကညာရှင်းတဲ့အခါမှရင်မှရင်နဲ့ယုံနာသင်္ခါရမြင်တဲ့နိဗ္ဗာန်ရောက်သွားတာပဲ အဲဒါကြောင့်မူလပုဗ္ဗာရိယသုံးဝမခင်မြတ်ဖြစ်ပွားစေနိုင်မခင်ပြေဝင်နိဗ္ဗာန်သာအဲဒါတရားအထုတဲ့ပုဂ္ဂိုလ်တွေမှဒီမဂ္ဂသစ္စာဆိုတာရှိတယ်တရားအမထုတဲ့ပုဂ္ဂိုလ်တွေမှမရှိဘူးအာယုံနာသင်္ခါရငင်းတဲ့နိဗ္ဗာန်ဆိုတာလည်းအရိယာမဲ့ရောက်တဲ့ပုဂ္ဂိုလ်တွေရောက်ပြီးသားပုဂ္ဂိုလ်တွေမှသူတို့တဏ္ဍာမှာအဲဒီနိဗ္ဗာန်ဆိုတာရှိတယ်ဒါလည်းနောက်ဆုံး ဉာဏပုဂ္ဂိုလ်များပြိဋိယောဆံတဲ့ခါကျမှအဲဒီကျမှပဲယုံနာသင်္ခါရတွေလုံးဝငြိမ့်တယ်ဆိုတဲ့နိဗ္ဗာန်သင်ရှားအဲဒါဉာဏကိုယ်ထဲမှာရှိတယ်လို့တော့ဆိုရတယ်မင်းကစောစောကရှိနေတာတော့မဟုတ်ပါဘူးသောသောကဗေနံကောင်းထဲမှာရှိသလားလက်ထဲမှာရှိသလားရင်မမှာရှိသလားနှလုံးထဲမှာရှိသလားဘယ်မှာရှိတာတော့မင်းဘယ်မှာရှိနေတာမဟုတ်ဘူးပရိနိဗ္ဗာန်ဆံတဲ့ခါကျတော့လက်ရှိဖြစ်တဲ့ယုံနာခန္ဓာတွေချုပ်ငိမ့်သွားတဲ့အခါ အဲပြိဋိဘာသုတိစိတ်ချုပ်ငိမ့်သွားတဲ့အခါမှာနောက်ထပ်ကိလေသာမရှိတော့ကာမရှိတော့ဘဝရဲ့ယုံနာခန္ဓာတွေအသိမဖြစ်လာတော့ငြိမ့်တယ်အဲဒီငြိမ့်တော့တာကအနုပါရိတနိဗ္ဗာန်ပဲအဲဒီငြိမ့်တော့တာစောစောတည်းကကိုယ်တန်းရှိနေတာတော့မဟုတ်ဘူးသူကအဲဒီငြိမ့်သွားတဲ့ခါကျမှသင်ကြားတာပဲဒါပဲမဲ့လို့မျက်မှောက်ရှိနေတဲ့ယုံနာခန္ဓာတွေငြိမ့်ရင်နေအားဖြင့်မှတ်သားရတဲ့အတွက်တဲ့ အဲပုဂ္ဂိုလ်ရဲ့တဏ္ဍာမှာမြတ်စွာဘုရားပြညာတယ်လို့ပြောတယ်တဲ့။မာစဉ်စိကတော့ကိုယ်ရရှိတာတော့မဟုတ်ပါဘူး။ဒါကဥပဇာအရင်တင်စားပြီးတော့ပြောတာ။ညာနာပုဂ္ဂိုလ်ဤတဏ္ဍာကယုံနာခန္ဓာတွေအဟောင်းတွေချုပ်ငင်းတော့တိတ်တင်မဖြစ်တဲ့အခါမှာဒါနိဗ္ဗာန်နဲ့ဟော။ဒါကြောင့်အဲဒီယုံနာခန္ဓာတွေချုပ်ငင်းခြင်းအကြောင်းပြုပြီးတော့ညာနာတဏ္ဍာမှာရှိတဲ့နေအားဖြင့်မြတ်စွာဘုရားဟောတယ်။အဲဒါကြောင့်သစ္စာ၄ပါးအခု နာရယ်မထေကြီးဟောတယ်ဆိုတာအခုခွန်ကြီးပြောတာလည်းတော်တော်ပါသွားပါပဲ။နဲ့ဒုက္ခသစ္စာတွေမြင်နေကြတဲ့ဓဝါ၆ပါးဖြစ်ပြနေတဲ့တရားတွေဖြစ်ပြီးပြနေတော့အိဋ္ဌာနဲ့နေတဲ့တရားဒုက္ခဆင်းရဲကြီးတယ်ပဲအနာတပုဂ္ဂတတမှုတဲ့သဘောတရားကြီးတယ်ပဲဒီတရားတွေဘာမှအကုသရာမရှိလို့နေတဲ့ဇာမရှိလို့ဒုက္ခသစ္စာတရားဆင်းရဲတရားတွေပဲအဲဒီဆင်းရဲတွေကိုပဲကောင်းတယ်ထင်ပြီးပါရနှစ်သက်နေတာကသမှုရသစ္စာပဲဒီသမှုရပါရနှစ်သက်နေလို့ခွာရီထတာထတာရှိရ ကိုယ်ကိုယ်နဲ့ကိုယ်ဘဝနဲ့ကိုယ်အခြေအနေနဲ့ဗာရမှုလေးဆိုကြည့်ကြတာကိုကြည့်နေတာပဲကိုယ်ဟာလေးနဲ့ကိုယ်သာယာနေကြတာဆင်းရဲတဲ့ပုဂ္ဂိုလ်ဆင်းရဲတယ်လည်းချမ်းသာတဲ့ပုဂ္ဂိုလ်ချမ်းသာတယ်လည်းနောင်ရည်တွေလည်းမျောတွေ့ပြီးသာယာနေမှုရှိနေတယ်ဒါကြောင့်ဗေဂနိခါကာရကြကံကံမနမိတ်ဒီနမိတ်တစ်ခုကိုအာရုံဆွဲလာပြီးတော့သွားဟောပြီးတော့အဲဒီဆွဲလာတဲ့အာရုံအာရုံပြုပြီးတော့ဘဝတည်ကြရဖြစ်တော်ရန်အဲ့ဒါကြောင့် ဒီခင်မင်တို့ရာပါရမှုလေးဟာဘဝတည်းဖြစ်ပေါ်တာအကြောင်းသမှုရပစ္စပဲဒုက္ခဖြစ်ခြင်းအကြောင်းပဲအဲ့ဒါဒီလိုကြီးဖြစ်နေတာပဲအဝိဇ္ဇာကြောင့်သင်္ခါရဖြစ်သင်္ခါရကြောင့်ဝိညာဉ်ဖြစ်စသည်ဖြင့်ပြိဿသမုပ္ပါဒီလိုဖြစ်အဲဒီဒုက္ခသစ္စာတွေသမှုရသစ္စာတွေငြိမ့်သွားတဲ့အခါမှာနိရောဓသစ္စာ ဒါကအရိယာမဲ့ဖြင့်နိဗ္ဗာန်ကိုမြဲပြီးမှငြိမ်းအဲအရိယာမဲ့ကလည်းပဲပွားများမှပွားများတဲ့ပုဂ္ဂိုလ်သဏ္ဍာန်ဖြစ်တယ်ငါပြောတယ်လေအောက်ထဆုံးအားဖြင့်ကံကံကြွယုံကြည်ပြီးမညပညာနိဗ္ဗာန်ရည်ရွယ်ပြီးပြုတဲ့ဒါနကုသိုလ်သီလကုသိုလ်သာမန်ကုသိုလ်တွေအဲဒါတွေပွားရတယ်သူပွားနေတဲ့ဒါတွေကမေတ္တာသစ္စာတွေပွားနေရတာပါပဲအောက်ထဆုံးအင်းမူလမေခင်ကနေပြီးပွားနေတဲ့ ဉာဏ်ကြံတဝါသောကပေါ်တိုင်းပေါ်တိုင်းနဲ့ရှုနေတဲ့ပုဂ္ဂိုလ်တွေကဘုရားဘာသာမဲ့ကရောက်နေပြီလားတော်တော်နီးလာပြီတော်တော်စင်တာမြင့်လာတယ်ကိုယ့်အကိုယ်အာရှိဇမန်ကောင်းတယ်လို့ဟွန်းတာမန်ပုဂ္ဂိုလ်တွေချို့ပုဂ္ဂိုလ်တွေလုံးလုံးမရှိတဲ့မဲ့ခင်တရားတွေကြွားတယ်တို့မှာအဲအောက်ခြေကမူလမဲ့ခင်တော့မဟုတ်ဘူးမြင်နိုင်ကြတဲ့တဝါသောကပေါ်တိုင်းပေါ်တိုင်းနဲ့ရှုရတဲ့ဝိပဿနာမဲ့ခင်ဘုရားဘာသာမဲ့ခင်အရိယာမဲ့ခင်ရဲ့စီပြေအရိယာမဲ့ခင်ရောက်ခါနေစီပြေ ကိုယ်ဘာကမခင်ပွားနေရပြီအာယုပြုပြီးဝမ်းသာကြရပါပဲဗာမီထုတဲ့ပုဂ္ဂိုလ်တွေဆိုခြေတုံးကဖျားလက်တဲ့တုံးကတရားနာနေရင်တထိုင်တွဲမှာတော့မှအရိယာမေကိုယ်တွေရောက်သွားကြတာပဲအခုလည်းဗာမီထုရင်မကြခင်အတွင်းရောက်နိုင်တယ်ဒါကြောင့်တရားထုနေတဲ့ပုဂ္ဂိုလ်တွေများတို့ဝေးရှိသေးတယ်လို့များအောင်းမရင်ပေါ့နေကြတယ်ကျိုးစွာအထုလို့ချင်းဗာမီကလည်းထူးခြားကြည့်ရင်မကြခင်အတွင်းဥပဒနာညာနဲ့တက်ပြီးတော့မညာပညာနိဗ္ဗာန်ဆိုရောက်သွားနိုင်တယ်အဲ့ဒါဘုရားကရမဲ့တွေကူပွားနေရမက္ခဒုက္ခတွေတော့ နောက်နိဗ္ဗာန်ကိုဝိပဿနာရှုနေနိဗ္ဗာန်ကိုတွေ့မြင်သွားတယ်အဲဒီမှာမေဃဒိသတဲ့။အဲဒီဖြစ်ပါတရားရိယမေဃဒိသတွေဖြစ်အဲဒီမှာနိဗ္ဗာန်နဲ့တွေ့သွားပြီ။အဲနောက်ဆုံးရဟတမဖြင့်ကိလေသာတွေအကုန်လုံးပယ်တဲ့အခါကာမီကလည်းကျိုးမွေးနိုင်လို့နောက်ဆုံးပြိဋိနိဗ္ဗာန်ဆူရရဲ့နောက်မှာယုံနာသင်္ခါရတွေဘဝတည်တယ်မရှိဘဲနဲ့ငြင်းရသွားတယ်တဲ့နိဗ္ဗာန်နိဗ္ဗာန်အဲဒီမှာ ဆက်ရောက်ပြီးတော့သူအနုပါရိတန်နိဗ္ဗာန်ခေါ်တယ်အဲဒီသစ္စာလေးပါးတရားတွေမြတ်စွာဘုရားဟောတယ်တဲ့အင်းသစ္စာလေးပါးတရားတွေဟောတဲ့အခါမှာနာရင်သေးကြီးတဲ့ဟောတဲ့တိုင်းလိုက်ပြီးတော့ဆင်ញင်လိုက်တော့သူ့မှာလည်းနိဝရဏတွေကင်းနေတဲ့အချိန်ဆိုတော့သဘောပေါက်တာပေါ့မြင်နိုင်ကြရင်တရားစကားဖြစ်ဖြစ်နေတာတွေကဆင်းရဲတွေပဲအခုဘဝလည်းဖြစ်ဖြစ်နောက်ဘဝလည်းဖြစ်ဖြစ်နောက်ဘဝလည်းဖြစ်ဖြစ်လူဘဝလည်းဖြစ်ဖြစ်နတ်ဘဝလည်းဖြစ်ဖြစ်ဇမဘဝလည်းဖြစ်ဖြစ်ဒီလိုဖြစ်ဖြစ်နေတဲ့တရားတွေဘယ်မှာချမ်းသာရှိမလဲဆင်းရဲကြီးတယ်ပဲ ဒါတွေတို့ကောင်းထင်လို့တရားနေလို့ဒီလိုဘဝတွေသိရတယ်သမှုရတရားကောင်းထင်နေတဲ့တရားနေတဲ့သဘောကသမှုရဆင်းရဲကြောင်းတရားပဲဒါတွေငြိမ်းမှလုံးလုံးမဖြစ်ဘဲနေမှအေးမှပဲလုံးလုံးမဖြစ်တဲ့တရားကိုမြင်တဲ့သိမြင်တဲ့သဘောကမေတ္တာမြတ်စွာဒီတရားလည်းမမိတဏ္ဍာဖြစ်အောင်ပွားများမှပဲယုံနာဖြစ်ဖြစ်ဒီရှုမှပဲအဲဒီလိုသဘောပေါက်ပြီးတော့သစ္စာလေးပါးတရားမြင်တယ်သောတာပတ္တိမေဖို့ရောက်သောတာပန်ဖြစ်သွားတယ် သောတာပန်ဖြစ်သွားပြီးတော့မြတ်စွာဘုရားလည်းခွန်ရက်တိုင်းနဲ့သူကအဲဘုရားမှုရှိတဲ့သံဃာတော်ကြီးမြတ်စွာဘုရားနဲ့တော့သံဃာတော်ကြီးခွန်ရက်တိုင်းနဲ့လည်းအဲဒီရာဇုံမှာပဲသူမိတ်ဆွေတစ်ထည့်အိမ်မှာပဲနေပြီးတော့ဆွန်ကျွေးဆွန်ကျွေးပြီးတော့သာဝတိကိုလည်းကြွဖို့အဲဆိုတော့သာဝတိကြွရောက်ပြီးတရင်သုံးကိုလည်းပြင့်သွားတော့လမ်းလျှောက်ပြီးတော့လည်းဒီယူဇနာဒီယူဇနာမှာ တခါတခါမြတ်စွာဘုရားနားရအောင်တနေ့ဒီယူဇနာဒီဒီယူဇနာဒီသွားပြီးတော့နားရအောင်လို့ဒါကသူမိတ်ဆွေတွေအများကြီးရဖို့ကတော့ကနာအာလူကြီးလူပြင်များဩဇာရှိအဲသူစကားကို လိုက်နာတဲ့ပုဂ္ဂိုလ်တွေများတယ်ဟိုရပြီရသူပြောရင်အကုန်လုံးသဘောကျအာရသူကရင်းနှီးတွေလည်းထုတ်ဖေးကြောင်းတွေပါလေဆောက်ဖို့လာတဲ့ခါကလာတဲ့ဝေဝိသတွေလည်းဆောင်ရွက်ဖို့အကုန်လုံးမှားထားပြီးတော့ ပြန်တော့တာကိုနောက်တစ်ချိန်ပြန်ရသွားတရားကြွရဲကြွတိချံပြောလို့မြည်တယ်တရားဒီရင်ပြတ်အောင်ဟောနိုင်ရကလားသုံးနိုင်ရှိပါဘုန်းကြီးကလည်းချိန်ရှိလို့ရှင်လည်းကိုရင်ဟောမလို့ရာဇီဝနေပြီးတော့ဝေဒတိပြီးသွားပြီးတော့ရဏပရိတ်ကိုဟောတဲ့အကြောင်းအဲရဏပရိတ်ကိုရွတ်တဲ့အကြောင်းဒါလည်းပဲသိရင်ပြလိုက်တာပဲကောင်းတယ်ကောင်းတယ်လို့အစဉ်အားဖြင့်လည်းကြားအဲဒီကျမှလည်းတရားတွေပါတယ်တရားတွေညိုကြတွေပါပဲအရိယပုဂ္ဂိုလ်ရဲ့ဂုဏ်တွေထိကျူတာ တရားကုံလည်းပါတယ်တရားကုံလည်းပါတယ်သံဃာကုံလည်းပါတယ်သင်ကြည့်တော့အဲ့ဒါဆက်ဟောသင်ကြည့်တော့နောက်တစ်ခါတော့ကနေ့လာပြီးနေကြမှာဟောရမှာခဏတော့ဒီရအောင်မှာရှင်ကုံမှာတော့ခဏဆောင်မကလေးဆိုလိုက်ကြအောင်လည်းလည်းမဆိုအောင်လည်းဘုန်းကြီးတပါးလည်းပြောနေတာဒါကဓမ္မတွေအဆူရနဲတယ်ဆိုတော့ဥမာ ဒါတရားလေးရှင်းပြီးတော့ဘုန်းကြီးပြောလိုက်ပါအောင်ပါရဝေဒုက္ခတေတိယမနောပြိနေဟုသောယောနာလိမတိကာမေတုသီတိဟုသောနိဝရိယမနာမကောင်းမှုကိုပပိပိဖြစ်၍ပြိနေဟုသောကိလေသာနှင့်ငြိမ်းသောပုဂ္ဂိုလ်သည်ပါရအခါခသိဝေစင်စေဒုက္ခချမ်းသာစွာသေတိအိယနေရလေတော်သည် ရောရင်းသောပုဂ္ဂိုလ်ကြီးကာမေတုကာမဂုဏ်နဲ့လည်းနားလည်မသိမလူးလဲမကြည့်တတ်တော့ပဲနိရောဓရေကိလေသာဥဒိကင်းသည်ဖြစ်၍ဒီတိဟုတော်အေးချမ်းစွာဖြစ်လေတော့သည်တိုင်ဆိုရမယ်ကိလေကိလေကင်းกว่าငြိမ်းကူမှာသံသာနေရသည် တိယောစိတဝါဝိနေယဟတရေတရံဥပါဒံသောဒုက္ခံသေတိတန်တေပပုယစိတတံသာဝအလုံးစုံမှာအာတာတိယနိကထွေရာသောတဏဝေမြတို့စိတဝါပဲဖြတ်ပြီး၍ဟရရေစိတ်နှလုံး၌တရံပူပန်ခြင်းသဘောကိုဝိနေယပဲဖြတ်ပြီး၍တန်တေငြိရောနိဗ္ဗာန်သော ဒိဋ္ဌသာစိတ်ဖြင့်ဒိဋ္ဌသာအရိယာမဲ့စိတ်ဖို့စိတ်ဖြင့်သဗ္ဗုရာရောက်ပြီး၍ဥပါဒံတော်ကိလေသာမိနေကြီးဖြစ်၍ဒုက္ခချမ်းသာသာသိတိအိယာနေရလေတော့သည်ဤကတွေ့ရာကင်းသူမှာစိတ်မှာပူကင်းသည်အငိမ့်တတွင်ရောက်၍ပင်အစင်းငိမ့်၏ဆိုရမယ်ဤကတွေ့ရာဤကတွေ့ရာကင်းသူမှာသိတိမှာ ငါပူကင်းသည်အငြိမ့်တတ်ပင်ရောက်၍ပင်အသင်ငြိမ့်၏အဲအဲမြတ်ဝိဇ္ဇာပြန်ပြန်ပြန်ဒီနေ့ဖို့၌သမုဒ္ဒောသူ့ပွားများအထုအပ်သော